နေရ2022ခုနှစ်အောက်တိုဘာလ14ရက်တောက်ကြနေ့ညနေပိုင်းသဘောတရားရေးအပိုင်း300ညနေပိုင်းသဘောတရားရေးအပိုင်းအနေနဲ့ဘုန်းကြီးတို့သုံးချခြင်းလားမြတ်ပဋ္ဌာန်းအပိုင်း31ပုရိသတာပစ္စည်းအပိုင်းနဲ့ပုရိသတာပစ္စည်းလေ့လာနေကြတယ်သင်ယူနေကြတယ်။အဲတော့ပုရိသတာပစ္စည်းကိုလေ့လာသင်ပြီးတော့ဒီပါဠိလေးပြန်ကြည့်မယ်နော်။ ပါဠိလေးနဲ့ကြည်ပြီးတော့ပြန်ပြောပါဒီပုရိသတပစ္စည်းကိုမိတို့ဝိသုဒ္ဓအောင်ဆရာတော်ဘုရားကြီးပေါ့နော်ရွှေချင်းဒုတိယသာနာပိုင်းခေါ်ပါလေဝိသုဒ္ဓအောင်ဆရာတော်ဘုရားကြီးကသူကဒီပဋ္ဌာန်းပစ္စည်းလေးတွေဘုရားရှိခိုးနဲ့ပတ်သက်ပြီးတော့ရေးထားတာလည်းရှိတယ်နော်။ဘာရေးထားလဲပုရိသတပစ္စည်းရောအလင်းမီနေများကိုခြေကို ကပ္ပိစသောပေါ်လာထွန်ပနေနှင်းလာသူနောက်မှဖြစ်လေစိတ်နှင့်စေအားသူကိုယ်ပါတွင်ရှေဖြားဖြစ်ဖြစ်ပြစ္ဆုတ်ပန်နေပုရိသတ်ပုရိဇာတတတိထူဖြင့်ကျေစုပြုခြင်းလက္ခဏာရှိသောသာဝတုသောပုရိဇာတပုထုပုရိဇာတနိဗ္ဗာန်ယောကအာရမဏပုရိဇာတနှစ်ပါးသောပစ္စည်းတရား၎င်း အဲတော့ဒီမှာပုရိဇာတပစ္စည်းလေးလာတဲ့ခါကျတော့လူယုံ6ပါးရယ်အာယုံ6ပါးရယ်ပေါ့နော်အာယုံ6ပါးတော့ဓမ္မယုံတော့အကုန်လုံးမရဘူးခုနဖြာရှိကိုလေးလည်းပါပါနိဗ္ဗာန်ယုံနော်ဓမ္မယုံကတော့အကုန်လုံးမရအဲ့ဒါပဲရအဲတော့ပထမဆုံးမှတ်ကဒီဥပမာပေးတာခုနကတော့ဗာလဲဆိုကဘာဥစာဖြစ်ပေါ်လာတဲ့ နီနဲ့လနဲ့ဥမာ ပေးတာဒီပစ္စည်းကိုကဘာဥစွာကြိုတင်ဖြစ်ပေါ်လာတဲ့နီလို့လလို့ဟာအလင်းရောင်ကိုမိပြူတဲ့ပုံကိုယ်တွေနီလာရေဖြစ်တဲ့ပုံကိုယ်တော့ရှိတာပေါ့ကိုကပြောချင်တာတော့နီလာနောက်ပိုင်းမှာဖြစ်တဲ့ပုံကိုယ်အဲအလင်းရောင်ကိုမိပြူပြီးတော့သူတို့ကအလင်းရောင်ကျေးဇူးတွေခံစားတော့ အဲ့နောက်မှာသူတို့မြင်သိစိတ်ကြားသိစိတ်ဒါတွေဖြစ်လာဒါတွေတွေပေါ့နောက်မှာယေရှုပြုမဲ့ဖြစ်မဲ့မြင်သိစိတ်ကြားနေပြီးကြိုတင်သူကတော့ဥပမာပေးတာပဲနေလာတို့ကအကြောင်းလင်းကိုပြီးပြီးပြီးတတ္တဝါတွေယေရှုပြုသလိုနေလာတွေအကြောင်းလင်းပြီးတတ္တဝါတွေယေရှုဒီလိုပဲဘုန်းကြီးတို့ဒီမြင်သိစိတ်ကြားသိစိတ်မဖြစ်ခင်မှာဘုထုယုတ်တို့ယေရှုပြုပေးတဲ့ အာယု6ပါးဒီတရားတွေကပုရိသတာပစ္စည်းနဲ့ပစ္စယတတ်တွေဖြင့်ယေစုပြုဒါကိုလည်းဘုန်းကြီးတို့မှတ်စုတယ်မှာလည်းရေးပေးထားတယ်ပေါ့နော်သူကရှေးကကြိုးပြီးတော့ဖြစ်နေတဲ့သဘောပဲနောက်မှဒီပုထုယုတ်တို့ဘုန်းကြီးတို့အာယု6ပါးလို့ဆိုစောဘကလည်းရှိနေမိမာတိစိတ်ကဖြစ်တယ်ဒီလိုပဲ ကဘောကစပေါ်ထွန်းလာနီလာဒီလေလာနှစ်ပါးကခုတံအောင်ပဲတတ္တဝါတွေပါအလင်းရောက်ပြီးကျေစုပြုသူကအရင်ပေါ်လာပြီးဒီတတ္တဝါတွေကျေစုပြုတဲ့သဘောမျိုးနိုင်ခိုင်းတာနော်အဲ့တော့ဘုန်းကြီးတို့ကဘာနားလည်ထားမလဲဆိုတော့ပုရိယ6ပါးနဲ့အာယုံ6ပါးပုရိယ6ပါးဆိုတော့ကိုယ်ခန္ဓာကိုယ်မှာရှိနေတယ်လေ မျက်စိနားလေရဒီမှာတော့၁၉တို့သောတာဝတ္ထုကာနာဝတ္ထုစေဝဝတ္ထုကာယဝတ္ထုအရိယဝတ္ထုပေါ့အရိယဝတ္ထုကတော့အောက်ထဲမှာသွားပြီးတော့တိတခေါ်မပြပေမဲ့လို့လေဒီဝတ္ထုရုပ်တစ်ခုကြာတော့ပေါ့နောက်တစ်မျိုးပြောရင်တော့ဗမာလိုပြောမျက်စိနားလေရကိုယ်စိတ်ပေါ့ဒါမျိုးဒါကတော့ကိုယ်ခန္ဓာကိုယ်မှာရှိနေအဲ့ဒီဒါကဒါကြောင့်မို့အတွင်းဝတ္ထုရုပ်လို့ခေါ်တယ်နောက်အပြင်းအာယုံ6ပါး မြင်အောင်6ပါးကရူပံတရံခန္ဓာရတံဖုဒ္ဓဘာဟိဝတိမတာအပြင်အောင်6ပါးဒါလေးကိုကိုယ်စိတ်ထဲမှာအယုံနှလုံးသွင်းတာဟုတ်အပြင်မှာရှိတဲ့အာယုံ6ပါးပေါ့အဲ့ဒီအတွင်းဝထုယုံနဲ့ပြင်မှာရှိတဲ့အာယုံ6ပါးတို့ပေါင်းစုံတိုက်ဆိုင်ပြီးလာတဲ့အခါမှာဒီမြင်သိစိတ်တို့ကြားသိစိတ်တို့ဖြစ်တော့အစိတ်က9မျိုးဖြစ်တော့ဒီမှာမြင်သိစိတ်စကုဉ္ဉေစိတ်ကြားသိစိတ် နော်သောတာဝဉ္ဇဉ်စိတ်ဒီမှာလေးတယ်အနန္တိစိတ်ဂါနဝဉ္ဇဉ်စိတ်စာတိစိတ်စေဝဝဉ္ဇဉ်စိတ်ကိုထိတိစိတ်ကာယဝဉ္ဇဉ်စိတ်ကြံတဲ့တွေးတဲ့စိတ်တို့အာယုံပြောင်းပေးတဲ့စိတ်တို့မနောတမနောဝဉ္ဇဏတောပေါ့တွေးတဲ့စိတ်တွေနော်အဲဒီတော့အဲစိတ်ထဲမှတ်ထားဖို့ရကဝိရိယ6ပါအာယုံ6ပါ နောက်ကဝိညာဏတ9ပါဒါလေးပဲစိတ်ထဲမှာမြင်အောင်အာယုံပြုတာ ဒီဝိညာဏတ္တနောက်ကစိတ်တွေကဒီဝဋ္ထုနဲ့အာယုနဲ့ပေါင်းစုံတိုက်ဆိုင်လာတဲ့အခါမှာနောက်ကစိတ်တွေကဖြစ်သွားတော့ဘုန်းတို့ခန္ဓာကိုယ်မှာကကြည့်လိုက်လေခန္ဓာကအတွင်ဝဋ္ထုရုပ်မျက်စိနားလျာကိုယ်ဒါဆောစီကလည်းဖြစ်နေတာအဲ့ဒီစိတ်တွေကိုခြေခံပြီးနောက်အာယု6ပါးဒါပြန်လို့ပြင်မဲ့မှာကြားပြီးရှိနေငကိုယ်ရရှိနေအဲ့ဒီ မျက်စိနဲ့ဒီမျက်စိနဲ့ပြမကယူပါကိုပေါင်းစုံတိုက်ဆိုင်မိလိုက်တာဒီမှာတော့တစ်ခုချင်းခွဲဟောတာပေါ့နော်။ဘာဖြစ်လို့လဲဆိုဘုဒ္ဓယောဂတတ္တအာယောတတ္တကိုအကြောင်းကိုတစ်ခုချင်းခွဲဟောတာ။တစ်ဖက်ချင်းဟောတာပေါ့လေ။ခန္ဓာကိုယ်မှာရှိတာ။ကိုယ်မှာမျက်စိအကြည့်တာမကောင်းလို့မျက်စိကန်းနေမှာမွဲနေမှာမျက်စိပျက်စီးသွားမြင်တာဒီမြင်သိစိတ်ကမဖြစ်တော့အကြောင်းတစ်ခုချင်းခွဲဟော။ ဒီစက္ခာနာဆိုတဲ့စက္ခုထုယောကစောစောကငါတဲ့ဖြစ်နေတယ်ဖြစ်နေကြိုးဖြစ်နေတယ်ကြိုးဖြစ်နေတဲ့အတွက်ဒါပုရိသတာပုရိဆိုတာကရှေ့နော်စောစီးတဲ့ကြိုးဖြစ်နေတဲ့သဘောခုမှဖြစ်လာတာမဟုတ်သူကပစ္စည်းတွေကိုလေ့လာတဲ့ခါကျတော့ဘုန်းကြီးကမျိုးစုံလေ့လာတော့နော်လေ့လာတဲ့ပိုင်းမှာကျတော့ဘုန်းကြီးတို့ ပစ္စည်းတွေကအမျိုးမျိုးရှိတာအကြောင်းအကျိုးဖြစ်ပေမဲ့အတူတူကအကြောင်းအကျိုးဖြစ်တာတွေရှိတယ်တစ်ခါတစ်ခါကျဘယ်လိုဖြစ်လဲဆိုအကြောင်းကရှိအကျိုးကနောက်ခါကျတော့အကျိုးကနောက် တောင်းကရှိဒါမျိုးမျိုးစုံဖြစ်နေရှိတော့အဲ့တော့ဒီမှာကပုရိသတာပုရိရှေးဥစွာကြိုတင်ပြီးတော့ ဇာတဖြစ်တယ်ပေါ့ဖြစ်နေတဲ့ပစ္စယအကြောင်းတရားဒါမျိုးပြောတော့တာဟုတ်ဒီတော့ကြိုတင်ဖြစ်နေတဲ့အကြောင်းတရားပေါ့ဆိုလိုတာအကြောင်းတရားကအကျိုးတရားတွေအရင်ဖြစ်နေတာရှိတယ်အဘုရိဇာတဟုတ်အကျိုးတရားကအကြောင်းတရားကအကျိုးတရားတွေနောက်မှ ဖြစ်တာလည်းရှိတယ်ဒီတော့အကြောင်းနဲ့အကျိုးကဗျိုင်းတူ ဖြစ်တာလည်းရှိတယ်ပေါ့နော်ဒါကြောင့်ဒီပစ္စည်းတွေမှာအကြောင်းတရားကအကျိုးတရားတဲ့ အကြောင်းတရားအကျိုးတရားတွေအရင်ဖြစ်နေမယ်ဆိုရင်ပုရိသတာပေါ့နောက်တစ်ခုကအကြောင်းတရားအကျိုးတရားတွေနောက်ကျမှဖြစ်တာရှိတယ်အဲ့ဒါကြတော့ပစ္ဆာဇာတာနောက်ပြောမယ်အကြောင်းတရားနဲ့အကျိုးတရားအတူတူဖြစ်တာလည်းရှိတယ်အဲ့ဒါကြဘုန်းကြီးတို့သာဇာတာဒီလိုခွဲပြောတော့အခုပုရိသတာဆိုတာအကြောင်းတရားကအရင်ဖြစ်နေတယ် ကိုယ့်ရဲ့ပေါင်းခြင်းကို ကို့မှာရှိနေတာပြန်ကြည့်လို့ရတော့အဲ့လိုကြည့်တဲ့ပိုင်းမှာများသောအားဖြင့်တော့တတိမထိုင်ညာနဲ့မကြည့်တိုင်းမစင်ကြင်တိုင်းတော့ငါသိတယ်ငါမြင်တယ်ဒီလိုဖြစ်သွားတော့အဲ့မှာကြည့်လိုက်ပေါ့နော်ဒီသက္ခုပတာတော့သက္ခုပတာကိုယ်မှာအကြည့်တာလေးကရှိနေတယ်အာယုန်နဲ့တိုက်ဆိုင်ဒါနှစ်ခုလုံးပေါင်းပြောလို့ရနော်ခုဒီနေရာမှာဒီဝီထီလေးကြည့်မယ်နော် ဝီထီလေးကြည့်လိုက်ခါကျတော့ကိုမျက်စိကြည့်အောင်လဲစောစောဖြစ်နေတယ်ယူပါယုံနဲ့ယူပါယုံနဲ့စောစောကြည့်တယ်ယူပါယုံနဲ့မျက်စိအကြည့်ရုပ်တော့ပေါင်းစုံတိုက်ဆိုင်ပြီးတဲ့အခါမြင်သိစိတ်ကတတ်မဖြစ်ဘူးနော်မြင်သိစိတ်ကဒီမှာစိတ်ဘယ်နှချက်လောက်လုံပြီးမှဖြစ်လဲတိတဝင်ဘုံငါစေတနာဘုံကုပြပစ္စရဝဇံပဋ္ဌာန်းလိလာတော့မယ်ဆိုရင်စိတ်ဖြစ်စဉ်ဝီထီတွေကိုဘုန်းကြီးတို့နားလည်မှပို့သဘောပေါက်တယ်နားမလည်ရင်တော့ အမှတ်မရင်တော့နားလည်ဖို့ခက်တယ်ပုရိဇာတဆိုကြည်လိုက်ရှေ့ကြိုတင်ဖြစ်မြင်သေးစိတ်ဖြစ်ဖို့နော်မြင်သေးစိတ်တွေကဒီစက္ကုဝုထုလေးအကြောင်းမျိုးဖြစ်တယ်စက္ကုဝုထုကစောစီးတယ်ဖြစ်တယ်ဘလောက်ကြိုဖြစ်နေလဲဆိုဒီတာဝန်ဘုံကစေတနာဘုံကိုပြစ်ပြောင်းလေးချက်ဒီတာဝန်ဆိုဥပထေမင်းခဏငယ်၃ချက်ဘုံကစေတနာခဏငယ်၃ချက်ဘုံကိုပြစ်ခဏငယ်၃ချက်ပြစ်လောက်ဆိုခဏငယ် အဲသုံးလေးစနစ်ပေါ့ခဏငယ်နဲ့ပြောရင်ခဏငယ်12ချက်လောက်ကြိုဖြစ်နေစိတ်အနေနဲ့ပြောရင်စိတ်၄ခုလောက်ကြိုဖြစ်နေဒီတာဝင်စိတ်ဝင်ငါဆလနာစိတ်ဝင်ကုပိစတာစိတ်ပိစရဝဇန်စိတ်အဲ့လိုကြိုဖြစ်တဲ့အတွက်ဒါပုရိသတာပစ္စည်းပဲအကြောင်းတရားကကြိုတင်ပြီးဖြစ်နေအကျိုးတရားနောက်မှဖြစ်တယ်နော်ဒါကဒီဒီဒီတဝီထီလုံးကိုဟောမှာနော်ဘုရားကအခုပြောနေတာဒီ စကုရင်သောတောင်ရင်ကာနောင်ရင်ဇေဝရင်ဒါလေးအရင်ပြောတာနောက်ကြံတဲ့စိတ်တွေကြမနောတမနောဉာဏ်နဲ့ဒါအနေနဲ့အကုန်ဟောသွားတယ်ဒါလေးကိုယ်ကိုပြပြသိစေခြင်းနော်အကြောင်းစကုထုစကုပတာရာဝတုစက္ခာယရဏအတူတူပဲကိုယ့်ရဲ့မျက်စိအကြည့်ရုံလည်းအတူတူပဲဒါကကြိုဖြစ်နေတဲ့အတွက်ပုရိသတာပစ္စည်းပစ္စယတတ်တွေဖြင့်ကျေစုပြုတယ်။ဘာလို့ကျေစုပြုမြင်သိစိတ်ပေါ့ မြင်သိစိတ်ဖြစ်တဲ့ကမှာစကုပတာရကြည်ယုံလေးနဲ့ယူပါယုံပေါင်းစုံတိုက်ဆိုင်ပြီနော်ဒီမှာပေါင်းပြောက်လို့ရအောက်ကယူပါယုံယူပါယုံကလည်းဒီအစင်းယူပါယုံလည်းစကုဝိညာဉ်စိတ်မဖြစ်ခင်တဲ့စိတ်တက္ကနာ၄ချက်လောက်ကြိုဖြစ်နေတယ်အတူတူပဲသူတို့နှစ်ခုပေါင်းစုံတိုက်ဆိုင်ပြီလားဒီခါမှာနောက်မှမြင်သိစိတ်ဖြစ်တယ်ဒါကြောင့်မို့စက္ခာယနာစကုဝထုကအကြောင်းကြိုဖြစ်နေတဲ့အတွက်ဘုရိဇာတတ္တိဖြင့်ကျေစုပြုဘယ် မြင်သိစိတ်ကိုနော်မြင်သိစိတ်ကလည်းစိတ်ဖြစ်စေတသိက်တွေတန့်ဖြစ်တော့အပါဠိရုပ်တခါတတိထားမယ်သက္ခာယရဏံဒါတစ်ချက်ရုပ်သကုဝိညာဏဓာတုယသက္ခာယနာအကြောင်းသကုဝိညာဏဓာတုယကအကျိုးနော်မြင်သိစိတ်ကောင်းတာမြင်မယ်မကောင်းတာမြင်မယ်ဒီစိတ်လေးကစေတသိက်တွေပါ ပါတဲ့အတွက်တန်တန်ပြုတ်တကအနိစ္စဓမ္မနံ တပ္ပစိတ်တသာနာစိတ်ခုနှစ်ခုဆိုလိုတယ်နော်မျက်စိမှစိတ်ထဲမှာအဲ့လောက်တည်းအောင်မြင်အောင်နှလုံးသွင်းတာဟောဒီမြင်သိစေဖြစ်စေတသိက်တွေကတန့်ပါလာတယ်ဒါတပ္ပစိတ်တသာနာစိတ်ခုနှစ်ပါးလို့တန့်ပြီးစက္ခာနာဆိုစက္ခုထုလေးကမြင်သိစိတ်ဟိုဖြစ်ပေါ်စေတယ်ဖြစ်ပေါ်တဲ့နေရာမှာဘာတတ္တိကပုရိသတ္တတ္တိဖြစ်ကျေစုပြုပုရိသတ္တတ္တိဖြစ်ပေါ်တယ် ဘာဖြစ်ဗုဒ္ဓဇာတာစက္ခန္ဓာကကြိုဖြစ်နေတဲ့အတွက်စေတကနာ၄ချက်လောက်ကြိုဖြစ်နေတဲ့အတွက်အဘုဒ္ဓဇာအောက်မှာလည်းနော်ဒါကအတွင်းအတွင်းဆိုဘုန်းကြီးတို့ခန္ဓာကိုယ်မှာရှိနေအပြင်ကအာယု6ပါးဆိုတာအပြင်မှာရှိနေနော်အာယု5ပါးအာယု6ပါးဒီမှာတော့အာယု9 4ပါးအရင်5ပါးအရင်ကြည့်လိုက်ပေါ့ဒါတခုလည်းအတူတူပဲပေါ့ရူပါယရဏံဒါအကြောင်းပဲ ဒီမျက်စိကြည်တတ်ရှိပေမဲ့လို့လည်းရှေ့ကအစင်းမမြင်ရဘူးမှောင်မိုက်နေမယ်ဘာမှမမြင်အောင်မှိုက်မှောင်နေမယ်အဲ့ဒါဆိုလည်းဘာမှမမြင်နိုင်အလင်းရောင်လည်းရှိအောင်မှနော်ယူပါယုံလည်းရှိအောင်မှဒါမျိုးတွေပေါ့ဒီကတော့ယူပါယုံဒီကပေါ့နော်ဘုရားဟောသွားတာကျန်တာတွေကတော့ဆင်ញင်နှလုံးသွင်းမှုတို့ဘာလို့ဒါတွေလည်းပါပါသေးတယ်ဒီယူပါယုံလေးကလည်းမြင်သိစေမဖြစ်ခင်စိတ်တခဏ၄ချက်လောက်ကြိုးဖြစ်နေတဲ့အတွက် ပုရိသတာလို့ပုရိသတာတတ္တိတွေကျေစုပြုတယ်ဒီလိုပြောရတော့အဲတော့ဒီရူပါယုံလေးအကြောင်းပြုပြီးတော့မြင်သိစေဖြစ်တယ်စေတနာလေးချက်လောက်ကြိုပြီးတော့ဖြစ်တဲ့အတွက်ပုရိသတာတတ္တိတွေကျေစုပြုတယ်ဒီလိုမှလားရူပါယရဏံတဏယသက္ခိုညာနာဓာတုယရူပိုင်းနာအကြောင်းသက္ခိုညာဓာတုယကအကျိုးတန်တံမြတ်ကနိစ္စဓမ္မနံ ပုရိဇာတပစ္စေနပစ္စယောအဲတော့ဒီဘက်ကဒီဒီ6မျိုးကအတွင်းနော်ဝထုယုတ်တွေဒီအာယုန်တွေဆိုတော့အပြင်ကတွေ့ရတဲ့အာယုန်တွေပေါ့နော်မနဲ့မျက်စိနှလုံးပွင့်လာတဲ့ဒါတွေကအကုန်တွေ့ရတော့တာကိုယ်မှလည်းမျက်စိနားလည်းကိုယ်စိတ်ရှိတော့ဒီအာယုန်6ပါးကိုယ်မျက်ကိုယ်မှလာတိုက်ဆိုင်တွေ့ဆုံလာရင်ဒီမြင်သိစိတ်ကြားသိစိတ်ဒါတွေဖြစ်တာပါပဲ နောက်တစ်ခုသွားမယ်နော်ကိုယ်မှာနားကလည်းကောင်းနေမယ်အတန်တွေကလည်းရှိနေမယ်အတန်နဲ့နားနဲ့ပေါက်ဆုံတိုက်ဆိုင်မိလာတဲ့အခါမှာဒီဇာတိစိတ်ဆိုတာဖြစ်တာပဲဟောကသောတာဝိညာဉ်စိတ်ဒီဇာတိစိတ်မဖြစ်ခင်မှာနားအကြည်ယုတ်တို့အတန်ယုတ်တို့ကြိုဖြစ်နေဘလောက်ကြိုဖြစ်နေလဲစေတကနာ၄ချက်စိတ်သက်၄ချက်ပေါ့နော်ခဏငယ်၁၂ချက်လောက်ကြိုဖြစ်တဲ့အတွက်ပုရိသတ္တတ္တိနဲ့ကျေစုပြုတယ် သူ့ဟာလေးသူပိုင်ရောမယ်နော်သောဒါယရဏံဒါနာအကြည့်ရုပ်လေးပြောတယ်နာအကြည့်ရုပ်ကြောင်းပြပြီးဇာတိစိတ်ကဖြစ်တယ်ကြိုဖြစ်တဲ့တွင်ပုရိသတာတတ္တိဖြင့်ခြေစုပြုတယ်သောတာဝိညာဏဓာတုယဒါအကျိုးဒီစိတ်လေးဟာစေတသိက်တွေပါပါတဲ့အတွက်တန်တံပြုတ်ကနိစ္စဓမ္မနံပုရိဇာတပစ္စေနပစ္စယောဒီလိုတွေ့မှမယ် နားဘလောက်ကောင်းကောင်းဘုန်းကြီးတို့အတန်မရှိနဲ့ဒီဈာတိစိတ်ကမဖြစ်ဘူးနော်ဒါကြောင့်မို့နားနေတဲ့တပိုင်းကြည့်ပြီးဖះကဝုထုယုတ်ကိုတပိုင်းကြည့်ပြီးတော့အဲပါဠိတော်တစ်မျိုးဟောသွားတယ်တတ္တယုတ်အတန်ယုတ်နော်တတ္တယနာဆိုအတန်ယုတ်လေးကိုကြောင်းပြုပြီးဒီဈာတိစိတ်ကလည်းဖြစ်တဲ့အတွက်ဒီမှာနှမျိုးခွဲဟောသွားတယ်တတ္တယနံတတ္တယနံတတ္တယုတ် အတအာယုံပြောတယ်ဒီတတအာယုံကိုကြောင်းပြုပြီးတော့နောက်ကသောတာဝိညာဉ်စေခြားသိစေကဖြစ်တယ်သူကမျိုးကြောင်းကျိုးကိုအောင်ယူတတယရဏံခဏရမယ်သောတာဝိညာဏဓာတုယတံတံပြုတ်တကအနိစ္စဓမ္မနံပုရိဇာတပစ္စေနပစ္စယောဘုန်းကြီးတို့ပဋ္ဌာန်းသင်ပြီးပြီဆိုရင်တော့ပါဠိရုပ်ဖတ်နေရမှန်ပဲစီနော်ဘုန်းကြီးတို့ကတာယာနာပြောဝဲဖြစ်အောင်ရွတ်တာမဟုတ်ဘူး ကုသိုလ်ဖြစ်အောင်ရွတ်တာသာယာနာပြောဘဝဖြစ်အောင်သွားရွတ်လိုက်လို့ရင်တဏှာရာဂတွေဖြစ်သွားပြန်ကုသိုလ်မဖြစ်မင်းအကုသိုလ်ဖြစ်တာကုသိုလ်သာယာနာပြောဘဝဖြစ်ဖို့အဲဒီအတန်ရောကပ်ပြီးစိတ်ကကပ်နေဖို့တီးနေဖို့အရေးကြီးတော့နော်ဒီတန်ကိုအတန်ထွက်ပြီးရွတ်တယ်ဆိုတော့ဒီတန်နဲ့ကြားနေတဲ့ကစိတ်ကဘေးမလွင့်တော့ဒီပေါ်မှာပဲကပ်နေ ဒီတန်သွားပြီးตาယာနှစ်သက်တိုင်းတော့ကုသိုလ်နဲ့အကုသိုလ်ဖြစ်သွားတာလေဒါကိုတတိထားဒါကြောင့်ตาယာနာပြောဝဲရွတ်ထားတဲ့အကြောင်းကျိုးဖြစ်ဖို့နော်စိတ်ကိုမတ်စိနဲ့အာယုနဲ့သုံးဖို့ဒီကြားရအာယုမှာကပ်ဖို့အရေးကြီးတယ်။ဒါယနာပြောဝဲကြတတယနာသောတာဝိညာဏဓာတုဟာဒီလိုသွားပေါင်းလိုက်တာဟုတ်ဗျာ။တတယနာကျန်အတန်ကတိုးနေတယ်ဖြတ်တော့ဖြတ်တော့ရတာခက်တာ ဒီတော့တော်တော်များများဘယ်လိုဖြစ်နေလဲဆိုဘုန်းကြီးတွေပါအောင်ပါတရာယနံသောတာဝိညာဏဓာတုယာဒီလိုတွေ့လုံးလုံးကြီးကိုမှားသွားနော်ဘာဖြစ်အကြောင်းကျိုးကွဲအောင်မပြောနဲ့အကြောင်းတတအကျိုးကတတနော်အဲ့ဒီနှစ်ခုကတွဲလို့ရကိုမရဘူးတွဲတွဲမရုပ်ပါနဲ့ခွဲပြီးရုပ်ဖို့တတာယနံခဏယသောတာဝိညာဏဓာတုယာတံတံပြုကနိစ္စဓမ္မနံ ပုရိဇာတပစ္စည်းနပစ္စယောနောက်တစ်ခုသွားကြအောင်စကုညင်စေပြီးသွားပြီဟုတ်လားစကုညင်စရာစကုညင်နာဓာတ်9ပါးစိတ်ထမမတ္တဝဝိရိယ6ပါးအာယု6ပါးဓာတ်9ပါးဒါပဲဒီလူဒီပစ္စည်းကအဲ့ဒါတွေမှာဖြစ်စဉ်လေးနဲ့ကြည်လိုက်အောင်သကုပ္ပဒါရယုံနဲ့ယူပါယုံသောတာပဒါရယုံနဲ့တတ္ထာယုံ နော်ဂာဏပတာရယုံနဲ့ဂာဏယုံတာပေါင်းဒီနှစ်ခုပေါင်းစုံတိုက်ဆိုင်ဒီဟာတွေကကိုယ်မှာကြိုးဖြစ်နေနှာခေါင်းကြည်တာကိုယ်မှာကြိုးဖြစ်နေအနတ်ငကိုရကြိုးဖြစ်နေအဲ့ဒီငကိုဘယ်သူကြိုးဖြစ်အနတ်သိစိတ်တဲ့ကြိုးဖြစ်တာကိုပြောတာနော်အဲ့ဒီနှစ်ခုပေါင်းစုံလာမှအနတ်သိစိတ်ကဖြစ်တာအနတ်သိစိတ်မဖြစ်ခင်မှာဘုန်းကြီးတို့တွေ စိတ်တခဏ၄ချက်လောက်ကြိုးဖြစ်နေခဏငယ်၁၂ချက်လောက်ကြိုးဖြစ်နေဘာလဲတိတဝံဘုံငါဆရဏဘုဂပြပြစ္ဆရာဝဆံအဲ့ဒီ၄ချက်လောက်ကြိုးဖြစ်တဲ့အတွက်အဲ့ဒီအကြောင်းအကျိုးဟာပုရိသတ္တတ္တိဖြစ်ကျေစုပြုတယ်လို့ဘုရားဟောပါအဲကြောင့်ဂာနာယရဏခဏရမယ်ဒါအကြောင်းပါဠိဂာနာဝိညာဏဓာတုယတန်တံမြုပ်တကာနိသာဓမ္မနံဒါချိုးပါဠိ ဘာတတ္တိဖြင့်ကျေစုပြုလဲဆိုပုရိသာတတ္တိဖြင့်ကျေစုပြုတယ်ဘာကြောင့်မို့လဲဂာနာယနနာဂာနာဝတ္ထုလေးရစိတ်တခဏ၄ချက်လောက်ကြိုဖြစ်နေတဲ့တွေ့ပုရိသာတတ္တိဖြင့်ကျေစုပြုအာယုံဘက်ကနေကြည်လာဂာနာယနနာအနတ်အာယုံလေးရလည်းဒီတိုင်းသူကကြိုဖြစ်နေအနန္တိစိတ်မဖြစ်ခင်ကကြိုဖြစ်နေခန္ဓာယနာဘလောက်ကြိုဖြစ်လဲစိတ်တခဏခဏငယ်ဆို12ချက်ကြိုဖြစ်နေ ဂာနာယရဏဒါအကြောင်းအကျိုးကြတော့ဂာနာဝိညာဏဓာတုယတန်တံပြုတကနိဇာဓမ္မနံကြိုဖြစ်အကြောင်းကကြိုဖြစ်နေတဲ့အတွက်ပုရိသတတ္တိဖြင့်ခြေစုပြုတယ်ဒါကြောင့်ပုရိသတပစ္စေနာပစ္စယောလို့မှတ်မယ်နော်နောက်တစ်ခုသွားကြအောင်လို့ကိုယ်မှာရှားကလည်းကောင်းနေတယ်ရှားကြည့်တတ်လေးကကောင်းတယ်ရှားမကွဲဘူးအဖူတွေမပေါက်ဘူးဘာယောဂါမှမဖြစ်ဘူး ဒါဆိုရှာကောင်းတာနော်အဲစားစရာကိုရှာလေးကိုတင်းပြီးစားလိုက်ရှာကြည့်တာကလည်းကောင်းမယ်စားစရာလည်းစားနေမယ်စားစရာလည်းရှိနေမယ်အဲဒါလေးရှာဖို့မတင်မယ်ဆိုရင်စေဝဝုထုဟာတတ္တနော်စေဝရှာကြည့်တာကတတ္တစားစရာတတ္တလေးဒါကြောင့်တစ်ခုစီခွဲဟောတယ် ရှားကြည်ယုတ်လေးကိုကြည်ပြီးဘုရားဘာဟောလဲရှားဝုထုယုတ်ရှားကြည်ဝုထုယုတ်လေးကြည်စေဝဝုထုယုတ်စေဝယရဏံရှားကြည်ဝုထုယုတ်လေးနဲ့စားเสียပေါင်းစုံတိုက်ဆိုင်မြစားတဲ့အခါကျတော့ဇေဝဝိညာဉ်စိတ်တွေဖြစ်လာစာသိစိတ်ဖြစ်လာအကြောင်းတိဟာတိခွဲရုံပဲဇေဝယနာဇေဝဝိညာဏဓာတုယဇေဝယနာခဏရမယ်ဇေဝဝိညာဏဓာတုယ တံသဗ္ဗေရကအနိစ္စဓမ္မနံသူကလည်းကြိုဖြစ်တဲ့အတွက်ပုရိသဒပစ္စေနပစ္စယောဉာဏ်နဲ့မြင်အောင်ကြည့်နော်ဒီဝိသီလေးနဲ့ဒီပါဠိလေးနဲ့ကြည့်ကြည့်ပြီးတော့ရုပ်ဖတ်သွားရင်နိမန္တမှာရွတ်တတ်သွားမှာပါပဲဒါကဝိထုပိုင်းကအာယုံပိုင်းကိုသွားကြည့်လိုက်အောင်စားစရာဆိုတဲ့ရတနော်စားစရာဟိုဒီအာယုံနေရာလဲတတ်တတ်ပဲ အဲကြောင့်ရတာယရဏံစာရှာဘလောက်ကောင်းကောင်းစားရမစားရင်ဒီဝိညာဉ်စိတ်ကမဖြစ်စာတိစိတ်ကမဖြစ်ဘူးစားစရာလေးတင်စားလိုက်မှခြုံလားငံလားခါလားပန်းလားဒါသိတာဟုတ်ရတိုင်နံဇေဝဝိရတိုင်နံခဏရမဇေဝဝိညာဏဓာတုယာတန်တံမြတ်ကနိစ္စဓမ္မနံဒီရတာလေးကျော်ဒါလေးကခံရရ ဟန်နဲ့ရတာပဲငန်နဲ့ရတာပဲခါရဲရတာပဲချိုရဲရတာပဲဒါမျိုးပေါ့ဒီရတာက ကြိုဖြစ်နေတဲ့ပုရိဇာတတတ္တိဖြင့်ခြေစုပြုတယ်ပုရိဇာတပစ္စည်းနာပစ္စယောပြီးတော့မှနောက်ဆုံးသွားမယ်နော်ကာယယနနဟောကိုယ်ကြည်တတ်ကြီးဒီကုံလုံးမှာကိုယ်ကြည်တတ်နော်တချို့ပုဂ္ဂိုလ်များကြတော့အနာယောဂါမျိုးတွေပါဖြစ်နေဟုတ်လားဒီလိုထိုးလို့ မသိတော့ကိုယ်ကြည်တာပျက်စီးသွားတယ်။နာယောဂတွေဘာတွေမဖြစ်ဘဲနဲ့ကိုယ်ကြည်တာကောင်းနေပဲဆိုဘယ်နာထိထိကုန်သိတာ။နော်တကူကလည်းလာထိရနော်။အဘောဓကျင်နဲ့ကျန်တဲ့ဓာကြီးသုံးပါပေါ့ပထဝီဒေဇောဝါယောအပုနဲ့ထိနဲ့သိမယ်အေးနဲ့ထိနဲ့သိမယ်မာရာထိနဲ့သိမယ်ပြော့ရာထိနဲ့သိမယ်နော်။ဝါယောဓာဆိုတွန်းကတွန်းကတဲ့ခါဒီမှာထိသွားနှာခေါင်းကထိသွားသိတယ် အတွင်းထဲမှာလည်းတွန်းကန်ထိပါတယ်ဒီတော့တောင်းမမကြီးတောင်းတင်းဒါကြီးလည်းသိတယ်အဲတော့တပိုင်းချင်းပေါ့နော်ကိုကြည်ရုပ်ကိုကြောင်းပြုပြီးကာယဝိညာဉ်စိတ်ဖြစ်သလိုဘုဒ္ဓဘာယုံကိုကြောင်းပြုပြီးတော့လည်းကာယဝိညာဉ်စိတ်ကဖြစ်တယ်နှစ်ပိုင်းခွဲပြီးဘုရားဟောတယ်တပိုင်းချင်းရုပ်ပြမယ်ကာယယရဏံခဏယုံမဲ့ဒါအကြောင်းပါဠိကာယဝိညာဏဓာတုယတံတံမြုဒ္ဒကနိစ္စဓမ္မနံ ကြိုတင်ဖြစ်တဲ့အတွက်ဒီကာယပတာရအကြည်ယုံလေးကသောကလည်းကြိုဖြစ်နေတဲ့ရှိနေတဲ့အတွက်ပုရိသတာပစ္စည်းနာပစ္စယောဒါတွေကတော့ဘုန်းကြီးတို့ခန္ဓာကိုယ်မှာရှိနေတော့ဒီတရားတွေကတော့မပြတ်ရှုနေရမှာပဲ။နောက်ရှုမှတ်တဲ့နည်းပြောမယ်နော်။ဒါကကာယဝတ္ထုပိုင်းကပြောတာနော်။အာယုံပိုင်းကကြည်လံဖုဒ္ဓဘာယုံ။တော့အာယနာ12ပါးနဲ့ဟောသွားတယ် ဓာတ်ဆက်78ပါးနဲ့လည်းဟောတော့နော်ဘုံညာနဲ့ဓာတ်နဲ့ပေါင်းလိုက်ဓာတ်78ပါးဖြစ်သွားတော့ဥပါယနဲ့ဒီသက္ကာယနာသောတာယနာခာနာယနာသုဟယနာကာယယနာဒါဝုထုယုံနဲ့ပတ်သက်ပြီး၅ပါးရူပါယနာသတ္တယနာခာနာယနာရာတယနာဘုဒ္ဓဘာယနာဒါကအာယုံနဲ့ပတ်သက်ပြီးတော့ပြောနော်အဲတော့ပထမဆုံးကာယယရဏံဟုတ်လားခဏရမယ်ကာယဝိညာဏဓာတုယ တံသံယုတကနိစ္စဓမ္မနံပုရိသတာပစ္စည်းနာပစ္စည်းရောစေတကနာ၄ချက်လောက်ကြိုးဖြစ်နေတဲ့အတွက်ပုရိသတာတတ္တိပင်ကျေစုပြုတယ်ဘုဒ္ဓဘာယုံအဘောဓမတပါကျန်တဲ့ဓာတ်သုံးပါပထဝီဒေဇောဝါယောဆိုတဲ့ဓာတ်သုံးပါဒီဓာတ်သုံးပါကြောင့်မို့ဒီကာယဝိညာဉ်စိတ်ထိတိကိုထိတိစေကောင်းတာထိမမကောင်းတာထိမဒါသိတာ ဗုဒ္ဓဘာယနာခလာယမိကာယဝိညာဏဓာတုယတန်တံပြတကနိသာဓမ္မနံဥရိသတပစ္စေနပစ္စယောဟောကြည်လိုက်စိတ်တွေထဲမှာကြည်ဖြစ်နေတဲ့စိတ်တွေဘုန်းကြီးတို့စိတ်မှာမြင်သိစိတ်လည်းဖြစ်မယ်ကြားသိစိတ်လည်းဖြစ်မယ်မြင်သိစိတ်ကိုကောင်းတာမြင်မယ်မကောင်းတာမြင်မယ်သကုဉာဏဓာတ်ကြားသိစိတ်မကောင်းတာကြားမယ်ကောင်းတာကြားမယ်တကယ်ကတော့မကောင်းတာပဲကြားနေတယ် အနန္တိစိတ်ကောင်းတဲ့နာရမယ်မကောင်းတဲ့နာရမယ်စားသည်စိတ်ကောင်းတာတွေစားမယ်မကောင်းတာတွေစားမယ်အတွေ့အထိသုံးဆောင်နေကောင်းတာတွေသုံးဆောင်မယ်မကောင်းတာသုံးဆောင်မယ်သက္ခဝိညာဏတပေါ့သောတာဝိညာဏတကာနာဝိညာဏတဇေဝဝိညာဏတကာယဝိညာဏတနော်ဒီဝိထိလေးကြည့်ရင်ဒီစိတ်ပါပြီးသက္ခဝိညာဉ်စေသောတာဝိညာဉ်စေကာနာဝိညာဉ်စေဝဝိကာယဝိညာဉ်စေဒီစိတ်တွေပြီးသွားဉာဏ်နဲ့စိတ်တွေမဟုတ်လား ဟောတယ်ဉာဏ်နဲ့စိတ်တွေအတွက်ကဒီပြင်းစလောက်ဇန်တဲ့တံပတိဆိုင်တွေကိုမနောတအနေနဲ့ဟောသွားဒါလေးနာဉာဏ်နဲ့စိတ်တွေကြမနောဝိညာဏတအနေနဲ့ဟောသွားတာဒါပဲနော်ဒီစကုဝိညာဉ်စိတ်ကစကုထုကိုမိတယ်ဒီမှာစက္ခာယနာစကုတိသောတာဝိညာဉ်စိတ်ကသောတာဝတ္ထုကာနောဝိညာဉ်စိတ်ကကာနောဝတ္ထုဇေဝဝိညာဉ်စိတ်ကဇေဝဝတ္ထုကာယဝိညာဉ်စိတ်ကကာယဝတ္ထုကိုမိတယ်ဉာဏ်နဲ့ဟော ဒေသရဝဇ္ဇနဲ့တာမတိဆိုင်တွေနော်ဒီရှကုဉ္စေသောတာဉ္စေကာဏဝဉ္စေစေဝဝဉ္စေကာဝဉ္စေမဖြစ်မီမှာဒေသရဝဇ္ဇစိတ်ဖြစ်တယ်ဒီကကြဘာဝတ္ထုမိမလဲဉာဏ်နာကြဟရိယဝတ္ထုမိတယ်ပေါ့ဗျာနေလို့မှတ်တာအဲ့လိုလေကွက်ကွက်ပြပြမှတ်တာနော်ပြင်းစောကတာမတိဆိုင်တွေကိုခေါင်းကြီးကဓာတ်အနေနဲ့ကြဘုရားပါဝင်မနောထတ်လို့တောင်းတာဒါလေးသဘောပေါက်တာနော်ဒေသဝဉ္စေဝဝဉ္စေနဲ့တာမတိဆိုင်တွေပါတောင်းတာလေ မနောတအလေးမှတ်ခုနကသက္ကုဝိညာဉ်တွေးကြသက္ကုဉာဏတာသောတာဝိညာဉ်တွေကသောတာဝိညာဏတာခန္ဓာဝိညာဉ်ခန္ဓာစေဝဝိညာဉ်စေဝဝိညာဏတာကာယဝိညာဉ်တွေကကာယဝိညာဏတာဒီပိစရဝဇာနဲ့တာမရိဆိုင်တွေမနောတကြံတဲ့စိတ်တွေကြတော့မနောဝိညာဏတာအဲ စကုဉ္ဉ္သောတာဉ္ဉ္ခာနာဉ္ဉ္ဇေဝကာဉ္ဉ္ဒါဒွေပိဇောဉ္ဉ္30လို့ခေါ်တယ်။အဲ့ဒီ30ရဲ့ပိဇလောဇံတိသမတိဇံဒွေဆိုတော့73ပါပေါ့။စိတ်89ပါးတွေဟာ73ပါးနှုတ်လိုက်။ကြံတဲ့စိတ်တွေကတော့မနောဝိညာဏဓာတ်ပေါ့။အခုဘုန်းကြီးတို့ပိဇလောဇံနဲ့သမတိဇံဒွေအတွက်ကိုရည်ရွယ်ပြီးဘုရားပါဟောလဲ မြင်စလို့ဇံဆိုရလဲအာယုံ၅ပါးကိုအကြောင်းပြုပြီးဖြစ်တာပဲတမ္ပတိဆိုင်ရလဲဒီအာယုံ၅ပါးအကြောင်းပြုဖြစ်တာပဲနော်လူပါယုံဖြစ်တဲ့ဒီဒီမြင်သေးစိတ်ဖြစ်တဲ့နေရာမှာဗာလဲသကုဝရုနဲ့သကုသကုဝထုနဲ့လူပါယုံပေါင်းစုံတဲ့အခါမှာလဲဒီမြင်ပြစ္စရဝဇံဖြစ်တာပဲဈာသေးစိတ်ဖြစ်တဲ့နေရာမှာလဲပြစ္စရဝဇံဖြစ်တယ်အနန္တသေးစိတ်ဖြစ်တဲ့နေရာစာသေးစိတ်ဖြစ်တဲ့နေရာကိုယ်ဒီအကုန်လုံးဖြစ်တယ် ဒါပေမဲ့ဝုထုယုတ်ကြကွဲတယ်မိယာဝုထုယုတ်ကြစကုဝိညာဉ်စိတ်ကစကုဝုထုယုတ်ကိုမိတယ်နော်ဒီကြံတဲ့စိတ်တွေကြတော့စကုဝုထုသောတာဝုထုကာနာဝုထုဇေဝဝိရုကာယဝုထုပေါ့နော်စကုဉ္ဉ္ကစကုဝုထုမိသောတာဝဉ္ဉ္ကသောတာဝုထုမိကာနာဝဉ္ဉ္ကကာနာဝုထုမိဇေဝဝဉ္ဉ္ကဇေဝဝုထုမိကာယဝဉ္ဉ္ကကြံတဲ့စိတ်တွေဟရိယဝုထုယုတ်ကိုမိတယ်လို့ဒီလိုအကြံမြတ်တာပေါ့နော်သင်ညိုလိုက်တာတွေသင်ခဲ့ပြီဆိုတော့ ဟရိယဝတ္ထုယုတ်ပြီးဖြစ်တယ်မှတ်တာဒီဟရိယဝတ္ထုယုတ်တို့စောစောပိုင်းကလည်းသူကကြိုဖြစ်နေအခုမှ ဖြစ်တာမဟုတ်ဘူးဒါလည်းနားလည်းထားဖို့ဒီတော့ဒီမှာအာယု6ပါးဝိတုယု6ပါးဒါပြောချင်တာဓမ္မယုတ်နော်ဓမ္မယုတ်ဆိုတဲ့နေရာမှာဝိတုယုတ်ကတော့သကုသောတာခန္ဓာစေဝကာယအာယု6ပါးမှာရူပံတတော်ခန္ဓာဝရတာယုတ်ဒါပါတယ်နော်ဝိတုယုတ်ကဟရိယဝိတု တော့ဓမ္မယုအာယုရူပဥတ္တရောခန္ဓာရတ္တဓမ္မယုဓမ္မယုမှာဘုန်းကြီးတို့ပကိမ့်မိုင်းတင်ခဲ့တဲ့အချိန်ကာလလေးနည်းနည်းအာယုပြုကြည့်မယ်နော်ပကိမ့်မိုင်းတို့ကဓမ္မယုကန္နာမှာဘာပြောခဲ့လဲဓမ္မရမဏပနာဓမ္မယုဆိုတာပတ္တရာယု၅ခုဒီသကုသောတာကနာစေဝကာယဟုဒါလည်းပတ္တရာယုဒီလည်းဓမ္မုံထဲမှာပါတယ်ယုတ်က28ပါးရှိတာပေါ့ဗျာယုတ်28ပါးရှိတဲ့အခါကျတော့ ဒီရူပယုံတတောင်ကန္နာဝရတာယုံဖုဒ္ဓဘာဒီဟာတွေကိုတတ်တဖက်ထုတ်လိုက်ရူပယုံကတတတာတာယုံခန္ဓာကိုရတာဖုဒ္ဓဘာဖုဒ္ဓဘာယုံကြတော့အဘောဓကလွဲတဲ့ဓာတ်ကြီး၃ပါးပေါ့ဝိတရားယုံ9ပါး9တာဟင်းအဲ့တော့ဖက်ထုတ်လိုက်တဲ့အခါကျတော့ဓမ္မယုံအနေနဲ့ကြည့်လိုက်တဲ့အခါတော့ဘာတွေကျမ်းနေလဲဆိုရင်ဟိုပဂိမ်းမိုက်မှာပြောခဲ့တဲ့ဓမ္မယုံကြတော့အတာရောယုံ၅ပါးဒုက္ခမယုံ16ပါး စိတ်စေတသိက်နိဗ္ဗာန်ပညာအကုန်လုံးပြောတယ်ဒီမှာကအဲ့ဓာတွေကို ပြောလို့ရင်မဟုတ်ဘူးเนาะဒီမှာပြောလို့ရင်ကကြတော့နိဗ္ဗာန်ယုတ်ပဲเนาะနိဗ္ဗာန်ယုတ်78ပါပဲဒီအာရမဏပုရိသတာပစ္စယထိုက်တယ်အဲ့ဒါလေးသိစေချင်အကြောင်းခုနဘုရားရှိခိုးထဲမှာလည်းပါတယ်ဘုန်းကြီးတို့နောက်ကဇေယျကွက်လေးမှာလည်းဟောက်ကဇေယျကွက်လေးရှိတယ်ဇေယျကွက်လေးကြည့်ကြည့်ဇေယျကွက်လေးထဲမှာလည်းဘုန်းကြီးတို့ထည့်ထားတာတွေ့လို့ဟောဒီမှာကြည့်လိုက် နော်ဒီပစ္စုပ္ပိမှာပစ္စုပ္ပန်ဖြစ်တဲ့နိဗ္ဗာန်တော့16ပါပေါ့ဟိုတာမန်ကြည့်ရင်တော့ဒီမှာကဟုတ်လားရုပ်အနေနဲ့ပတာတော့5ပါးပါပြီရူပါယုံတာတော့ခန္ဓာရတာဘုရားပါယုံပတာတော့ယုံ5ပါးရူပံတာတော့ခန္ဓာဒေကောင်း9ပါးရူပံတာတော့ခန္ဓာရတာဘုရားပါတာ9ပါးအလုံးဒါဆိုဩလာဒီကယုံ12ပါးပဲဟောတယ်လို့ဖြစ်နေတာပေါ့နော်ဒီမှာလည်းရူပံတာတော့ခန္ဓာတလောက် မဟုတ်ဘူးဗျ။ဘာဖြစ်လို့လဲဒီမနောဓာတ်တွေရဲ့မိယာတွေဉာဏ်နဲ့မနောဝိညာဉ်ဓာတ်တွေရဲ့မိယာပေါ့နော်။အဲ့ဒါနိဗ္ဗာန်ရောအလုံးနိဗ္ဗာန်ရော16ခုလုံး16ပါလုံးပါတယ်ဒီလိုမှတ်ထားပေါ့။အဲ့ဒါလေးလည်းနားလည်စေချင်ဓမ္မယုံဆိုပေမဲ့ဓမ္မယုံကခုနကပကိမ့်ပိုင်းမှာတတ်မှတ်ထားတဲ့ပတာရယုအဲ့ဒီဓမ္မယုံရအာရမဏပစ္စယောရာအကုန်ရတာပေါ့နော်အခု ပုရိဇာတပစ္စည်းကြကြိုးဖြစ်တာမျိုးပြောတယ်ကြိုးဖြစ်တာမျိုးပဲရမယ်ကြိုးမဖြစ်တဲ့ဟာမျိုးကြရင်တော့သူကပုရိဇာတပစ္စည်းမဖြစ်နိုင်ကြိုးဖြစ်နေတာတော့ခုနကဘုန်းကြီးတို့ယုတ်ဒီနိဗ္ဗာန်ယုတ်ဒီကြိုးဖြစ်နေတယ်ကြိုးဖြစ်နေတယ်အဲ့ဒီတည်းမှာဒီမှာပြီးသွားတာတော့ဩလာရိကယုတ်12ပါးပြီးသွားထင်ရှားတဲ့ယုတ်ပေါ့အတ္တရော၅ပါးဒါဒီဟာတွေချက်လိုက်ရင် ဝိတ္တဘောဘာလို့ဘုရားဘာယုံကရုပ်သုံးခုကိုအာဘောအာဘောဓကျင်တဲ့တေဇောဝါယောပထဝီအေဇောဝါယောပေါ့ဒါကြောင့်သူက9ပါပေါ့တရားပေါင်းလိုက်12ပါဩလာရီက12ပါဩလာရီက12ပါဆိုတော့ဉာဏ်နဲ့ယုတ်ဒီရှိသေးတယ်လေဩလာရီက12ပါသူကနိဗ္ဗာန်ရုပ်18ပါလုံးသူကရတာနိဗ္ဗာန်ရုပ်18ပါလုံးရတော့ဘာယုတ်ဒီဉာဏ်နေလဲ ုန်းကြီးတို့ဘာဝယုတ်နော်ဘုန်းကြီးတို့ဒီမှာကြိုဖြစ်နေပြီလေမြို့သားဆိုရင်ဟောမာဝယုတ်ရမှာပဲအမျိုးသမီးဆိုရင်ဒီပါဝဲကြိုဖြစ်နေတာပဲပြီးမှဒီဒီဟာတွေကဒီစိတ်တွေကဖြစ်လာတာပေါ့ဒီအာယုန်နဲ့တိုက်ဆိုင်လာတဲ့ကောင်ပြီးတော့ခါကြတော့ဟရိယယုတ်နှလုံးသားမှာဟရိယဝတ္ထုဟရိယဝတ္ထုယုတ်ဒါလည်းရှိပြီးတော့ဇီဝိတယုတ်ရုပ်ဇီဝိတတွေလည်းရုပ်ဇီဝိတတွေရှင်တန်းနေလို့ဘုန်းကြီးခန္ဓာဝိယဆက်လက် ဖြစ်နေတော့မရှင်တိုင်းခန္ဓာကြီးကယုတ်ကြီးကပုတ်သွားနော်အာဟာရယုတ်တွေလည်းရှိနေနေ့တိုင်းစားနေစားနေဒီယုတ်တွေလည်းဖြစ်နေဒီယုတ်တွေကကြိုဖြစ်နေဒီယုတ်တွေရှိလို့ခုနကမြင်သေးစေကြားသေးစေဒါမျိုးတွေဖြစ်တော့မှာကဲဝီထီလေးပြန်ကြည့်မယ်အာပြောချင်တာပါလဲဆိုဒီမှာဓမ္မယုံ ဆိုတဲ့နေရာမှာအာယုံဓမ္မယုံမှမြအကုန်လုံးယူလို့မရဘူးဒါကိုပြောချင်တယ်ရူပါယုံတရံခန္ဓာကိုရတ္တာယုံကနေ ကြံတဲ့ဟုတ်လားအာယုံ၅ပါးမှာကြံတဲ့တရားတွေကိုဓမ္မယုံအနေနဲ့ယူဒီလိုမှတ်ထားနိဗ္ဗာန်ယုတ်ပါပဲနိဗ္ဗာန်ယုတ်ကိုဓမ္မယုံအနေနဲ့ယူထားတယ်ဒီလိုမှတ်ထားအဲနောက်တစ်ခုဒီမှာဗာပြောချင်တာလဲဆိုခုခွန်ကြီးတို့ကပတာရယုံ၅ပါးပြီးသွားပြီအာယုံ၅ပါးပြီးသွားပြီအဲ့ဒီဟာတွေအခြေခံပြီးတော့ပတာရယုံ၅ပါးနဲ့ဝိရိယစကုဝတ္တသောတာဝတ္တကာဏဝတ္တဇင်ဝဝတ္တကာယဝတ္တ ဒီဟာနဲ့ယူပံသတ္တံခန္ဓာရာသယောဘုဒ္ဓဘာယောဒါအတွင်းမှာရှိတဲ့ဝုထုယုတ်ဒီဘက်ကအပြင်းအာယုနဲ့ပေါင်းစုံတိုက်ဆိုင်ပြီးစကုဉ္ဉ္စေသောတာဝိစေခန္ဓာဝိဉ္စေဇေဝဝိစေကာယဝိဉ္စေဒါကိုဘုရားဟောပြီးသွားပြီဒါတွေကိုဖြစ်ပေါ်လာရင် အကြောင်းနဲ့အကျိုးတွေနော်စကုဉ္ဉ္ဏတာသောတာဝိဉ္ဏတာခန္ဓာဝိဉ္ဏတာဇေဝဝိဉ္ဏတာကာယဝိဉ္ဏတာခုနကဘုန်းကြီးပြောခဲ့ပြီဒီပစ္စည်းကိုလေ့လာတဲ့အခါမှာစိတ်ထဲမှာမှတ်ထားဖို့ကဘုရား6ပါးမှတ်ထားမယ်အာယုံ6ပါးမှတ်ထားမယ် အာယုံ6ပါးကဓမ္မယုံမှာအကုန်လုံးအပြည့်မှတ်လို့မရဘူးနိဗ္ဗာန်ကို18ပါးလောက်ပဲဓမ္မယုံမှတ်ထားမယ်ပြီးတဲ့အခါကျတော့ဝိညာဏတ9ပါးမှတ်ထားမယ်နော်သက္ကုဉ္ဉ္တွေကသက္ကုဉ္ဉ္ဏတသောတာဉ္ဉ္တွေကသောတာဉ္ဉ္ဏတကာနာဉ္ဉ္တွေကကာနာဉ္ဉ္ဏတဇေဝဉ္ဉ္တွေကဇေဝဉ္ဉ္ဏတကာယဝဉ္ဉ္ကာယဝဉ္ဉ္ဏတပြီးတော့ဒီပိစရဝဇ္ဇနဲ့တံပရိဆိုင်တွေးဒါကမနောတ ကြံတဲ့စိတ်တွေဒီတော့ဘုံကစလားဘုံကဖြစ်စလားတန်ဒီရဏဟုတ်ထောသောတရားယုံဒါကြီးအကုန်လုံးကမနောဝိညာဏတတ်ဒီလိုခွဲမှတ်တာဘုရားအကုန်ဟောသွားတာဘယ်ဝိတိကြည်ကြည်ဒီဟာနဲ့ပဲဝင်သွားလိုက်နော်အဲ့တော့ပြင်းစရာဥဇာနဲ့တံပရိဆိုင်ပေးကကြည့်လိုက်သူတို့မဖြစ်ခင်မှာအများကြီးကြိုဖြစ်အာယူပါုံအကြောင်းပြုပြီးတော့ပြင်းစရာဥဇာတံပရိဆိုင်တွေဖြစ်တာတတ္တံအကြောင်းပြုပြီးတော့လည်းဖြစ်တာပဲခန္ဓာယုံ ဓာတယဖုဒ္ဓဘာယဒါတွေအကြောင်းပြုပြီးတာပဲဖြစ်တာနောက်ဒီပိစရဝဇံဘယ်မှာမီးတမ္ပတိဆိုင်တော့ပြီဟရိယဝတ္ထုယောကိုမီးတာဒီဟရိယဝတ္ထုယောကစောစောမင်းကလည်းရှိနေတာနော်ရှိနေတဲ့အရာတွေမှာ ပေါင်းစုံတိုက်ဆိုင်မိလာတဲ့ဒါကိုဖြစ်တာနော်ဒီပိစရဝဇံဆိုတော့တမ္ပတိဆိုင်တွေအာယု၅ပါးလုံးမှာလည်းအကြောင်းပြုဒါကြောင့်သူကဒီမှာရူပါယနံတရယနံခန္ဓာယနံရတယနံဖုဒ္ဓဘာယနံဒီဝတ္တိလေးလှမ်းမြောက်ကြည့်လိုက်နော် ဒီဝတီလေးလာမြောက်ကြည့်တယ်ရူပအောင်တတော်ခန္ဓာရာသံဘုရားပါအကုန်လုံးဒီပြစ္ဆဝဇ္ဇတာပတိဆိုင်တွေကပါတယ်ဝဋ္ထုယုတ်အနေနဲ့ကြာရင်တော့ပါလို့ဟရိယဝဋ္ထုယုတ်မှာဖြစ်တယ်အဲ့လိုမှတ်ထားအကြောင်းမို့ရူပိုင်နံတတ္တိုင်နံခန္ဓာိုင်နံရတိုင်နံဘုထာပိုင်နံဒါကအကြောင်းဒါတွေကသောဘင်္ဂရဖြစ်နေတာပြီးတော့သူကဒီဟရိယဝဋ္ထုနဲ့ပေါင်းစုံတိုက်ဆိုင်နေတာ နော်ကြံတဲ့ပြစ္စရဝဆံတမ္ပရိဆိုင်ဒွေဆိုတဲ့စိတ်တွေဖြစ်လာတာဒီနေရာမှာတော့ဘုန်းကြီးတို့ဘာပြောဖို့လိုလဲဟရိယဝထုယအကြောင်းလေးပေါ့နော်ဟရိယဆိုတာဘာလဲဟရိယဆိုတာစိတ်လိုလည်းခေါ်တယ်နှလုံးလိုလည်းခေါ်တယ်ကြိုက်တယ်လို့ဘာသာပြန်လို့ရတာပေါ့နော်အဲ့ဒီအဲ့ဒီပုံမှာမိတပီဖြစ်လာတဲ့သဘောလေးကိုပြောတာပါဟရိယကိုနှလုံးကိုလည်းဟရိယခေါ်တယ်စိတ်ကိုလည်း အဲ့ဒီကခေါ်တယ်နော်ဒီလုံသားပါနော်ဒီစကလုံးကစိတ်တကားလေးလေးကြားတယ်လေစိတ်တကားလေးလေးကြားနှလုံးသားပေါ့အဲပုထုကတီယာပေါ့နော်စိတ်နှလုံးသားရဲ့တီယာပေါ့ဒါမျိုးပေါ့အိမ်ရဲ့တီယာကိုဂေယဝတ္ထုပေါ့ကျောင်းရဲ့တီယာကိုဝိဟာရဝတ္ထုနှလုံးသားရဲ့တီယာစိတ်ရဲ့တီယာကိုခရယဝတ္ထုဒီလိုမှတ်ထားလို့ပေါ့နော်အဲတော့ နှလုံးသားဒီဟာဆိုဒီနှလုံးသားပေါ်မှာနှလုံးသားရုပ်ပြောတာပေါ့နှလုံးသားပေါ်မှာတီးနေလက်တစ်ဘက်လောက်ရှိတယ်နှွေးပေါ်မှာမီးတီးဖြစ်တယ်လို့ဆိုလိုတော့ဉာဏ်နဲ့စိတ်တွေမြင်သိစိတ်ကမျက်စိခြေခံပြီးတော့နော်မိပြီးဖြစ်တယ်ကြားသိရနာမှာခြေခံဖြစ်တယ်အနံသိစိတ်ကနှာခေါင်းမှာခြေခံဖြစ်တယ်စာသိစိတ်က ရှာမှာကိုယ်ထိစိတ်ကတို့ဉာဏ်နဲ့စိတ်တွေကဒီနှလုံးမှာတီးနေတဲ့ဟရိယဝတ္ထုရုပ်ပေါ်မှာတင်လက်တစ်ဘက်လောက်ရှိတယ်သွေးပေါ်မှာမိတီးဖြစ်တယ်နော် တခါလေလေဘုန်းကြီးတို့ဘာကြည့်လို့ရလဲကိုကတဏီယာအခန်းထဲဝင်လာမိုက်မောင်လာတွင်ဟဲ့ခဏလောက်လိုက်ဒီနှလုံးမှာလာထိနှလုံးမှာခုံသွားတာလှုပ်သွားတာမျိုးကြောက်စရာအာယုံနဲ့ဒီမှာလာထိတာလန့်စရာအာယုံနဲ့ဒီမှာလာထိတာအတန်တူလန့်ဖြတ်သွားပြီးတော့နှလုံးကရင် ခုံလာဒီမှာလာထိခိုင်းအဲ့ဒါပြောခြင်းနော်အဲကြောင့်မို့ဒီမြင်သိစေကြားသိစေအနံသိစေစားသိစေ ကုဋ္ဌိတိစိတ်ကလွဲတဲ့ဉာဏ်စိတ်တွေဆိုရင်ဒါမနောစိတ်ကနှမျိုးခွဲသွားတော့ဘောနော်ဒီကတော့ဘုန်းကြီးကဘုရားကခွဲပြောလို့ကသိရတော့ဟိုလိုဆိုရင်တော့ဉာဏ်စိတ်အတွင်းစိတ်လိုပါလို့ဒီလိုဖြစ်များတော့ပြေသာဥဇံဆိုတာကအာယုံကိုဟုတ်လားရင်းသက်တဲ့စိတ်ကနေလှုပ်ရှားတဲ့စိတ်ဖြစ်အောင်ပြောင်းပေးလိုက်တာဆင်ញင်ပေးလိုက်တာအာယုံ၅ပါးကိုဆင်ញင်ပေးတဲ့စိတ်ရင်းသက်တဲ့စိတ်ကလှုပ်ရှားတဲ့စိတ်ပြောင်းလဲပေးတဲ့စိတ်ဒီလို တမ္ပတိဆိုင်ဆိုအာယုံလက္ခဏာစိတ်ဒါဘုရားကိုခေါ်ဟောထားလို့လည်းသိရတော့ဘုန်းကြီးတို့ကိုယ်ပိုင်ဉာဏ်နဲ့ပဲသိနိုင်နော်ဒီမနောတတ်နဲ့မနောဝိညာဏတာတော်တော်ခွဲရခက်တယ်ဘုန်းကြီးတို့ကျတော့တာမန်လောက်ပဲသိတော့စိတ်ပဲသိတော့အတွေးနေတဲ့စိတ်တွေသိမယ်တွေးနေတဲ့ဒီစိတ်တွေးစိတ်ကနှမျိုးဖြစ်သွားတာပေါ့နော်မနောတကတစ်မျိုးမနောဝိညာဏတစိတ်ကတစ်မျိုးပေါ့ဘုရားကဒီမှာမနောတမြေသရဝိဇ္ဇာတံပတိဆိုင်တွေးတယ်ကို မနောတအနေနဲ့သုံးသွားစိတ်ထဲမြောင်ကြည့်နော်အဲကြောင့်မို့ဒီမနောတစိတ်လေးကဘယ်စုအကြောင်းပြုဖြစ်လဲဆိုရူပံတတော်ခန္ဓာဝရတံခေါ်တော့ဒါကြောင့်မို့အကြောင်းကိုကိုယ်အောင်ယူရူပယရဏံတတ္တယရဏံခန္ဓာယရဏံရတ္တယရဏံဘုဒ္ဓဘာယရဏံဒါကြောင့်အကျိုးကဒီအာယုန်နေနဲ့ဟရိယဝတ္ထုဒီမှာပေါင်းစုံတိုက်ဆိုင်မိလာတကယ် မနောတ္တပြေစရဥစ္စာတာမတိဆိုင်တွေးဖြစ်လာတာမနောတ္တဆိုတဲ့စိတ်ပြေစရဥစ္စာနဲ့တာမတိဆိုင်တွေးဖြစ်သူကလည်းသူ့ကြည့်တဲ့တက်တက်ဖြစ်တာမဟုတ်စေတသိက်တွေပါတန့်ဖြစ်တယ်တန်တမ်းပြေကနေတာဓမ္မနံပုရိဇာတပစ္စိဏပစ္စယောဒီလိုမှတ်မယ်ဒီတော့ဒီစိတ်တွေဟာခုနဒီမှာじゃဟရိယဝတ္ထုယောတိတ္တမပြောဘူး မပြောပေမဲ့လို့ဝိရိယကသကုဝတ္ထုသောတာဝတ္ထုကာဏဝတ္ထုစေဝဝတ္ထုကာယဝတ္ထုဒီလိုဟောသွားတာဟောသွားတဲ့အခါကျတော့ဒီမှာကျတော့အောက်ပိုင်းမှာကျရန်တူပန်းလို့တာမာမဲ့ဟောသွားနော်ပရမကကာယဝတ္ထုသကုဝတ္ထုသောတာဝတ္ထုကာဏဝတ္ထုစေဝဝတ္ထုကာယဝတ္ထုကဟောပြီးပြီလေအဲ့တော့ဒီမှာဘာဝတ္ထုရုပ်ကြမလဲဟရိယဝတ္ထုရုပ်ပေါ့ရန်တူပန်းဟရိယဝတ္ထုရုပ်ပေါ့ပြီးပြီးတော့ဒီမနောတတ်ဆိုပြင်စလောက်သာတာမရိဆန်တွေ့လည်းဖြစ်မယ်ကြံတယ် တိတဝဘောငါစလဘဂုပိစိတာတဏိရဏဟုတ်တော့ဇောတရာယုံနေဒီစိတ်တွေလည်းဖြစ်မယ်အဲ့ဒါကိုမနောဝိညာဏတာဒီဟရိယဝတ္ထုယုတ်လေးကိုမှီပြုတ်ပြီးတော့ဒီမှာခွဲဟောတာခုနမနောဒကြာအာယုံကိုလည်းမှီတယ်နော်ဟရိယဝတ္ထုယုတ်လည်းမှီတယ်ဒီမနောဝိညာဏလည်းဒီတိုင်းပါပဲအာယုံတွေလည်းမှီဖြစ်မယ်ပြီးတော့ဒီဟရိယဝတ္ထုလည်းမှီမယ်ဒီမှာတော့ဟရိယဝတ္ထုကိုအဓိကထားပြီးမနောဝိညာဏတကအဲ့လောက်ပဲပြောဟောသွား ယံရူပံနေတာယဒါဟရိယဝတ္ထုယုတ်ကိုရည်ရွယ်တယ်လို့မှတ်ထားပါမနောဓာတုသမနောဝိညာဏဓာတုသဝတ္တံတုယံတုပနေတာယကအကြောင်းပဲအရိယဝတ္ထုကစောစီရတဲ့ကြိုဖြစ်နေကြိုဖြစ်နေတဲ့ရုပ်ပေါ်မှာဒီခုနအာယုံ၅ပါးပေါင်းစုံတိုက်ဆိုင်မိလာတဲ့အခါမှာတွေးတဲ့စိတ်နော်အပေါင်းစုံတိုက်ဆိုင်မိလာစိတ်ထဲမှာပဲဟုတ်လားမြင်စရာအယုံနဲ့စိတ်ထဲမှာတွေးပြီးတော့ပေါင်းစုံတိုက်ဆိုင်ကြားတာလည်းတွေးလို့ရတယ် ပစ္စုပန်အာယုံနဲ့တွေးလို့ရတယ်အတိတ်အာယုံနဲ့တွေးလို့ရတယ်အနာဂတ်အာယုံနဲ့တွေးလို့ရတယ်ဒီမနောဝိညာဉ်နဲ့မနောဝိညာဉ်စိတ်ကအရာကျဲတယ်နော်အပေါ်ကလို့ဘောင်ကန့်တတ်တာမရှိဘူးမြင်သိစိတ်ကြတော့ပစ္စုပန်အာယုံမှာကြားသိစိတ်ကလည်းပစ္စုပန်အာယုံအနံသိစိတ်စာသိစိတ်ကကာကိုဋ္ဌိသိစိတ်ပစ္စုပန်တဲ့တယ်မှာဒီမနောဝိညာဉ်စိတ်ကြောင့်မို့ကာလသုံးပါးလုံးနဲ့လည်းဆိုင်အာယုံအားလုံးနဲ့လည်းဆိုင် အိုးမြင်သိစိတ်ကြားသိစိတ်သူ့အာယုံနဲ့သူပဲမြင်သိစိတ်ဆိုတာကရူပါယုံကြောင်းပြုပြီးဖြစ်တာပဲဉာဏ်နဲ့အာယုံပဲဖြစ်နေကြားသိစိတ်ဆိုတာအတန်အာယုံကြောင်းပြုဖြစ်တာဉာဏ်နဲ့ဖြစ်သူကန့်သက်ချက်ရှိတယ်ဒီမနောဝိညာဉ်ကြအဲ့လိုမျိုးအာယုံတွေအကုန်လုံးဖြစ်နေနော်အာယုံရူပါယုံတတော်ခံလို့ဓမ္မယုံလည်းပါတာပဲဒီထဲမှာခုနပြောခဲ့ပြီဓမ္မယုံနဲ့ပတ်သက်ပြီးဓမ္မယုံမှာကြတော့ဒီ ပကိမ့်မိုင်းမှာပြောတဲ့ဓမ္မယုံမျိုးမဟုတ်ဒီမှာပါတဲ့ဓမ္မယုံရတော့ခုနပတာရယုံ၅ပါးအာယုံရူပံတတ္တံခန္ဓာဝိတယခုနပါးကိုကျင်တဲ့ဉာဏ်နဲ့ဟာတွေပေါ့ဗျာဉာဏ်နဲ့ယုတ်တွေပေါ့ဉာဏ်နဲ့ယုတ်တွေဆိုတော့ကပတာရယုံ၅ပါးပါမယ်ခုနဘာဝယုတ်တို့ဇီဝတယုတ်တို့ဟရိယဝတ္တယုတ်တို့အာရယုတ်တို့ဒီဟာတွေပေါ့နော်ဒါဓမ္မယုံပဲအဲ့ဒါကိုဆိုလို့အကုန်လုံးမပါဘူးမှန်ပါတယ် ပေါင်းပြောရရင်တော့နောက်ကပတာရယုံ၅ပါးနဲ့ကြံတဲ့ပြုတ်တွေသူကတော့ဟိုမှာပြောသွားတော့ခြုံပြောရရင်တော့အာယုံပြုတ်နိုင်တာတော့ပစ္စုပန်ဖြစ်တဲ့နိဗ္ဗာန်ကို78ပါးဒီလိုပြောသွားဒီဒီဝီတီလေးကြည်တော့ဒါဒါပစ္စုပန်အာယုံ ဖြစ်တဲ့စိတ်တွေပေါ့နော်ဒါပဲပြောလို့ရဒီနောက်ဝီတီတွေကြည်မယ်ဆိုရင်မနောရဝီတီက ဒီစိတ်ထဲမှာဖြစ်တဲ့စိတ်တွေဆိုတာက အတိတ်ကိုလည်းအာရုံပြုတယ်ဆိုတော့ဒါဒီပိစရဝတိကြည့်နော်ပိစုတ်ပါမှုဒီဒီနောက်ကပြန်ပြီးတွေးတာတွေပြန်ကြည့်လိုက်ရင်နော်ပြန်ပြီးတော့တွေးပြီးတော့မြင်မယ်ပြန်ပြီးတွေးပြီးတော့အတန်တွေကြားနေမယ်ပြန်တွေးပြီးအနံ့နေရမယ်ပြန်တွေးပြီးတော့စားစရာတွေစားမယ်ပြန်တွေးပြီးတော့သုံးဆောင်ခဲ့တာတွေချမ်းသာတွေခဲ့တာကြီးပွားခဲ့တာတွေဆင်းရဲခဲ့တာတွေပြန်တွေးလို့ရအဲကြောင့်မို့ဒီ မနောတမနောဉာဏ်နဲ့စိတ်လေးကဘယ်မိတယ်လဲဆိုဟာရိယဥထုယုတ်ကိုမိတယ်လို့ဒီလိုမှတ်ထားမယ်။ပါဠိယုတ်တဲ့ကာယကိုရောက်ရုံနဲ့ယံရူပံနေတာယဒါကြောင့်တရားဒီဟာရိယဥထုယုတ်ကိုမိပြီးပြီပါစိတ်တပြည့်လဲမနောဓာတုစာဒါပြစ္ဆောဇာနဲ့တံဒီဇိုင်းတွေကိုရည်ရွယ်တယ်။မနောဝိညာဏဓာတုစာဒါဉာဏ်နဲ့ဒီတာဘုံဘောမသနာဘုဂုပ္ပစ္စရာတဏိရဏဟောတောသောတရာယုန်နေ။ ဩနောက်ကဒီဇန္နမနောရဝိထီမှာရှိတဲ့စိတ်တွေအကုန်လုံးရည်ရွယ်မနောဓာတုသမနောဝိညာဏဓာတုသဝတ္တန်ဒီဒါအကျိုးတရားနောက်တစ်ခုတန်ရူပံဒါအကြောင်းတရားယန္ရူပံနေတန်ရူပံဒါအတူတူပဲဒါလည်းတတ်တတ်ရုံနဲ့တန်ရူပံခဏကြမ်းအဲကြောင့်အကြောင်းအကျိုးလေးကိုကိုယ်အောင်ရစဉ်းစားရတာ အနောဓာတုယတန်တံမြေတကအနိစ္စဓမ္မနံပုရိဇာတပစ္စည်းနပစ္စယောပစ္စယဝဇာနဲ့တံဆိုင်တို့ရဲ့အတွက်ကတော့ကြိုဖြစ်နေတဲ့ပုရိဇာတပစ္စယတတ္တိဖြင့်ကျေစုပြုတယ်မနောဝိညာဏအတွက်အတွက်ချွင်းချက်လေးဘုန်းကြီးတို့မှတ်စုပါပေးခဲ့တယ်နော်မနောဝိညာဏတကြတော့ မနောဝိညာဏတာကိယတံသဗ္ဗေတေကနေယဓမ္မနံကိစီကာလေပုရိဇာတပိစိဏပိသောကိစီကာလေနာပုရိဇာတပိစိဏပိစီယောဒါကြတော့ခွန်ကြီးတို့ဟိုပရဏာတနာဝိထီပေါ့နော်အဲ့ဒီဟာလေးပြမယ်ခရိတာနေဝိထီလို့ခေါ်တယ်ဒါသကုရတာဝိထီအဲ့လိုနှုတ်ဝိထီကြည့်ရနှုတ်ဝိထီကြည့်မှာပို့ပြီးနားလဲသဘောပေါက်ဟောကြည့်လိုက်နော်ဒီမှာဟောကပြောဒီဟာတော့တွဲလာ ဘဝတစ်ခုကတည်သွားပြီဘုန်းကြီးတို့ဒီဘက်ဘဝရောက်လာပြီဟောပရိသန်နေနေတယ်ပြီးတော့ဘဝင်15ကြဘဝင်16ကြမနောရဝဇံပြီးတော့လောဘဇောတွေပါဖြစ်ပေါ့ဗျာအဲ့လိုမတည်မချင်းဖြတ်သွားအဲ့မှာကြည့်တယ်ဒီပရိသန်နေနေတဲ့ခိုက်တံမှာဟုတ်လားဘာဖြစ်လာလဲဒါလေးသိဖို့ရည်ရည်ပရိသန်နေတည်တာနဲ့ပြိုင်နေဘုန်းကြီးတို့ကုထုရော၃ပါးကတခါတည်းတန်ပါလာ ဝတ္ထုယောဂပါလေကာယတတကဝတ္ထုပါမယ်ဘာဝတတကဝတ္ထုပါမယ်ပြီးတော့ဝတ္ထုတတကလဟရိယဝတ္ထုပါမယ်သုံးမျိုးကတခါတည်းတမ်းပါပဋိသန္ဓေစိတ်နဲ့သူကအတူတူကဖြတ်ဒီဘဝကိုရည်ရွယ်တာနော်ပုရိသတာပစ္စယဟိုအတိတ်အရင်ဘဝကမကြည့်အောင်ဒီဘဝမှာကြည့်ရဒီပဋိသန္ဓေလေးကျန်သူ့ရှိမှာကသုတိစိတ်ဒီဘက်ဘဝမှာသူ့ရှိမှာပါစိတ်မှာမရှိဘူး သူ့ရှေ့မှာကြိုးဖြစ်เสียအကြောင်းမရှိဘူးပရိသဏိကာလပရိသဏိကာလမှာပရိသဏိစေရဲ့ဥပပရိသဏိဥပထီပင်ရှိတာပရိသဏိရဲ့ဥပခဏမှာခုနကကမ္မဇကလယုတ်သုံးဖို့သုံးခုပါလာတယ်ကာယတတကလဘာဝတတကလဝုဒ္ဓတတကလမြို့သားသူပုံမာတတကမြို့သမီးဆိုဣတိပါဝတယ်ဇဏ္ဍာရီအတူတူပုံဝုဒ္ဓတတကကာယတတကဒါကြီးပါလာတယ် ပရိသန္ဓေစီကထီရောက်တဲ့ခါကျတော့ဘုန်းကြီးတို့ဗာရိယဥရုတတကလပါဥရုယဥရုဇယုတ်တွေဖြစ်လာအဲ့လိုမှတ်တာအဲ့တော့ဒီစိတ်ရဲ့ရှေ့မှာဘုန်းကြီးတို့ဒီဘဝမှာဗာစိတ်မှမရှိဘူးအရင်ဘဝကတော့ရှိတော့ဗောအရင်ဘဝတော့သိပြီးမှဒီဘဝရောက်တော့အရင်ဘဝတော့မဆိုင်ဒီဘဝပဲတတ်တတ်ကြည့်ရဒီဘဝတတ်တတ်သူ့ရှေ့မှာဘာမှမရှိဘူးเนาะအဲ့တော့ ဒီပုရိဇာတပစ္စည်းကသူ့ရှိမှဖြစ်နေတဲ့တရားရှိမှကျေစုပြုတယ်သူ့ရှိမှပရိသန်နေစီမှသူ့ရှိအရင်ဖြစ်တဲ့စေဒီဘောဘာမှာဘာမှမဖြစ်မရှိဘူးဒီဘောဖြစ်တဲ့ဒါကြောင့်ပုရိဇာတပစ္စည်းတတ္တိပစ္စည်းဖြစ်ဒီပရိသန်နေချိန်ကာလလေးမှာနော်ပုရိဇာတတ္တိဖြင့်ကျေစုပြုစရာအကြောင်းမရှိဘူးဘာဖြစ်လို့သူ့ရှိမှစိတ်မရှိဘူးဒါလေးယူရွယ်ပြီးတော့ဒီမှာ မနောဝိညာဏဓာတုယတံသံမြေတကမိဇဓမ္မနံမတော်တကလည်းသူ စိတ်စိတ်တိတ်နဲ့သူဖြစ်တယ်ပုရိသတာနဲ့ဒါလည်းရတယ်။ဘာဖြစ်လို့မနောတရဲ့ရှိမှာတော့ရှိရစိတ်တွေရှိတော့ဒီပဋိသန္ဓေစိတ်ဒီပဋိသန္ဓေစိတ်ရဲ့ရှေ့မှာကြတော့ဘာမှမရှိတော့အရင်ဘဝပဲဒီဘဝမှာဘာစိတ်မှမရှိဘူး။မရှိတဲ့အတွက်ဒီမှာကိဉ္စီကာလေနာပုရိသတာပစ္စည်းနာပစ္စည်းရောပဋိသန္ဓေကနဲ့နော်အဲ့ဒါလေးဒီနောက်ကရေကြိုပြောတာ ကိဉ္စီကလေပရိသန္တိကာလ၌ပရိသန္တိစိတ်အခိုက်တန့်၌နာပုရိဇာတပစ္စည်းနာပစ္စည်းရောသူရှိကကြိုတင်ဖြစ်တဲ့စိတ်မရှိတဲ့အတွက်ကိဉ္စီကလေနာပုရိဇာတပစ္စည်းပုဒိခနော်ဒီဘက်ဘုန်းကြီးတို့ဗိဓမာနီနဲ့ခွဲတာမှတ်ထားနော်ပရိသန္တိစိတ်ရဲ့ဥပအခိုက်တန့်တွေကိုပရိသန္တိခအဲ့ဒီထီကနေနောက်ပိုင်းကိုပုဒိခလို့ခေါ်တယ်နော် ဒီကနေနောက်ပိုင်းအဲဒီကကြအဲ့လိုခွဲရင်တော့ဒါတိတ်မြန်ပါတယ်ဒါလည်းဥပဒေစစ်တစိတ်ထဲမှာじゃခွဲဖို့ခက်တာနော်တစိတ်ထဲအဲ့တော့နောက်ကဘဝင်15ရက်16ရက်ပထမဝင်ဒုတိယဝင်ပထမဝင်じゃသူ့ရှေ့ကစိတ်ဖြစ်တဲ့စိတ်ရှိနေပြီသူ့ရှေ့ကအရင်စိတ်လည်းရှိနေတယ်ဒီမှာကဒီပုရိဇာတပစ္စည်းဟာဝဋ္ထုယုတ်ယုတ်ဒီကိုနိဗ္ဗာန်ယုတ်ကိုအဓိကထားဟောတာ နိဗ္ဗာန်ယုတ်78ပါးသာရယုတ်5ခုတို့ဟရိယဝတ္ထုယုတ်တို့ဒါတွေကိုအဓိကထားဟောတော့ဒီမှာတော့အဓိကတော့ဒီထဲမှာပါလဲဆိုဟရိယဝတ္ထုယုတ်ဒီထဲမှာပါနေဟရိယဝတ္ထုယုတ်နဲ့တူပါပါလဲပုံမှာယုတ်လည်းပါနေမြို့သမီးဆိုမြို့သမီးယုတ်ပါမယ်အိဋ္ဌိဘာဝယုတ်မြို့သားဘုန်းကြီးတို့မြို့သားတွေပုံမှာယုတ်ပါမယ်ကာယတ္တကဝတ္ထုလည်းပါကြိုဖြစ်နေပရမဝင်နဲ့ကြိုဖြစ်တဲ့အတွက် ဒီဗရမဝင်ကာလကြပုဒိခါရောက်သွားပြီနော်အဲ့ဒီပုဒိခါကိုကြတော့ပုရိဇာတပစ္စည်းရှေ့မှာပရိသန်နေစိတ်ဆိုတဲ့စိတ်ကကြိုဖြစ်နေပရိသန်နေစိတ်နဲ့တူဖြစ်တဲ့ရုပ်တွေပါနေတယ်အဲ့ဒါကြောင့်မို့သူ့ကြတော့ပုရိဇာတပစ္စယတတိကျေစုပြုတယ်မနောဝိညာဏဓာတုယတန်တပြတကနိသာဓမ္မနံပုရိဇာတပစ္စည်းနာပစ္စယောဒီပရိသန်နေစိတ်တို့သုတိစိတ်တို့ဆိုတာက စကုဉ္စိတ်လည်းမဟုတ်သောတာဉ္စိတ်မကာနောဉ္စိတ်မဟုတ်ဇေဝဝိကာယဉ္စိတ်လည်းမဟုတ်ပြင်းစလောက်ဆိုတာမရိဆိုင်တွေမဟုတ်တဲ့စိတ်တွေဖြစ်တဲ့အတွက်ဒါမနောဉ္စမနောဉ္စနာဓာတ်တွေပဲနော်အဲ့တော့ဒီပရမဘဝင်ရဲ့နောက်ပိုင်းကာလတွေကြတော့ပုဒိကာလခေါ်တယ်အဲ့ဒီပုဒိကာလတွေမှာကြတော့ဒီပုရိသတာပစ္စယတတ္တိဖြင့်ကျေစုပြုတယ်အကြောင်းနောဝိညာဏဓာတုယတန်တံပြုတကနိသာဓမ္မနာကိဉ္စီကာလကဘာယူရတယ်ပုဒိကာလကိုယူရတယ် ဗြဟ္မဝင်ဒုတိယဝင်တတိယဝင်မသိမချင်းပေါ့ဗျာအဲ့ဒီစိတ်တွေအကုန်လုံးကဒါဗုဒ္ဓကာလပဲအခုဘုန်းကြီးတို့တတ်ထင်ကြရမသိမချင်းတည်းရောနော်သူ့ရှိမှာပါတော့ပြိတ္တန်နဲ့စိတ်နဲ့အတူဖြစ်တဲ့ဝထုယုတ်တွေရှိနေတယ်အဲ့ဒီယုတ်တွေကကြိုဖြစ်နေတဲ့အတွက်ပုရိဇာတပစ္စယတတ်တွေဖြင့်ကျေစုပြုတယ်ဒါလေးပဲရှင်းရှင်းလင်းလင်းမြည်ပေါ့နော်အဲ့တော့ကိုယ်စိတ်ဘုန်းကြီးတို့စိတ်ထဲမှာဗာမြင်ထားမလဲပြစ္ဆရာဝိသီသိရမယ်ဒီပရိသန်တွေ ဝိထိသိရမယ်ဒီနှစ်ဝိထိလောက်သိတာဒီခုနလိုအကျဉ်းချုပ်ပြန်ပြောရရင်ဝိရိယ6ပါးမှတ်ထားမယ်အာယု6ပါးမှတ်ထားမယ်ဝိမနောဒဝိညာဉ်ဝိညာဏတခုနှစ်ပါးပေါ့သကုဉာဏတသောတာဉာဏတကာဏဝဉာဏတစေဝဝဉာဏကာဝဉာဏတမနောဒမနောဉာဏတဒီဝိညာဏတခုနှစ်ပါးမှတ်ထားဒါပဲဒါမှတ်မိလို့ရှိရင်ဒီ အာကလလကူမှတ်မိပါတယ်ဒါကဘုန်းကြီးတို့ကဘာလဲဆိုတော့ပဋ္ဌာန်းတရားဟောစဉ်ပဲရှိသေးတာဘုန်းကြီးတို့လိုချင်တာဘာလဲဆိုရှုမှတ်တဲ့အပိုင်းကိုလိုချင်တယ်ရှုမှတ်နည်းကိုသိစေချင်တယ်နော်ပဋ္ဌာန်းပညာဝရပါဠိတော်ဒီနေ့တော်ဘုန်းကြီးအိမ်မာနေကြိုက်ပို့လိုက်သေးတယ်ဒါပေမဲ့ကိစ္စမရှိပညာဝရပါဠိတော်စာမျက်နှာပါဠိပြခြင်းပညာဝရပါဠိခွင့်လို့ရသေးတာပိဋကသုံးပုံ အခုဘုန်းကြီးစာအုပ်ကတော့ဖွင့်မရအောင်ဒါကြောင့်မို့ဟိုတခြားနည်းနဲ့ဧကသမဖွင့်ပြီးတော့အဲ့မှာပို့ထားတယ်ဥရိဇာတပညာဝါဒအဲ့ဒါလေးတင်လို့ရတင်ကြပြင်လို့မရနိုင်ရင်ဘိုင်ပါတဲ့ရိုက်ထားလေးတင်လိုက်ဒီအလုတ်ပိုင်းကိုပြောချင်လို့ဘုန်းကြီးတို့တွေဘာဖြစ်လဲမနေ့မိုးလင်းတာနဲ့တပြိုင်တည်းမျက်စိနှလုံးပွင့်လာတယ်မြန်ဒီအာယုန်ကလာတိုက်ဆိုင်တော့တာပဲ ပုရုဇဉ်လည်းတိုက်ဆိုင်ပါပဲသောတာပန္တရာကံနာကံဆိုတဲ့တိခါပုဂ္ဂိုလ်တွေလည်းတိုက်ဆိုင်မှုတွေကြုံပါယဟန္တာများလည်းတိုက်ဆိုင်မှုတွေကြုံပါပဲဟုတ်ပြီနော်အဲ့မှာဒီဟုတ်ပြီဒါလေးပဲနောက်ဇေယျကွက်လေးတစ်ခုဘုံကြီးတော်ဒီပုရိသတာဇေယျကွက်လေးတစ်ခုလည်းပြပါအဆုံးမှာပြတာဇေယျကွက်ပုရိသတာပစ္စည်းနော်ဇေယျကွက်လေးရှိနေဟုတ်ပြီတရားလေးပဲရပြီအောက်ကလေး အဲဒါလေးပြရင်ဒီပညာဝါဒကြတော့သူကဘာဟောထားလဲဆိုဖြာကတော်ဖြာကတော်ဖြာကတော်ဓမ္မောဖြာကတတဓမ္မတာတကယ်တော့ကြောင့်ဘုန်းကြီးတို့ဒီမှာတော့ဒီဟောရောဟောစရာဖြာကတော်ဓမ္မောဖြာကတဓမ္မတာဖြာကတော်ဓမ္မောကုသလတာဓမ္မတာဖြာကတော်ဓမ္မောအကုသလတာဓမ္မတာဒီလိုဟောတာ ကုဋေသာတာပြည့်စင်တာပြည့်စုံဒီမှာတော့ရှုမှတ်တာလေးကို ပြောခြင်းလို့နော်ဘုန်းကြီးတို့တွေက ပုရိသပုဂ္ဂိုလ်ဖြစ်ခြင်းဖြစ်မယ်အရိယာဖြစ်ခြင်းဖြစ်ရဟန္တာမဖြစ်သေးတာသိကြတယ်နော်အဲတော့ပုရိသပုဂ္ဂိုလ်ဆိုရင်လူတို့ကိုသုံးတဲ့ကုပုရိသသောတာပန်တရားကံတိုင်အောင် ကုသိုလ်အကုသိုလ်ဖြစ်တာကိုအမတ်တတိလွတ်နေရင်အကုသိုလ်ဖြစ်ကုသိုလ်အကုသိုလ်ဖြစ်မှာအမတ်တတိလေးရှိနေရင်တော့ဒီမှာကုသိုလ်ဖြစ်မှာပဲနော်ဘုရားတွေပေါ်မှာလည်းအဲ့မှာဘုန်းကြီးတို့ပါဠိတော်လေးလည်းဖတ်ပြပါနော်အောက်ဒုတိယ ဒီဒီပညာဝါဒဒုတိယပိုင်းလေးဒါနောက်မှပြောမယ်နော်အဲ့ဒါယဟန္တာဆိုဘုန်းကြီးအဲ့ဒီမှာအဲခုနပေါ်ပြန်တင်လာအဲ့ဒီဟာလေးပြောချင်တိခါဝါပုထုဇနာဝါဘုန်းကြီးတို့သောတာပန်တရာကနာဂံမျိုးတိခါပုဂ္ဂိုလ်ခေါ်တယ်ပုထုဇဉ်ဆိုကိလေသာတွေဖြစ်များပုထုဇဉ်ဟောမျက်စိကိုယ်မှာမျက်စိရှိတယ်လေမျက်စိနားလျာကိုယ်စိတ်ဒါလည်းရှိတယ်နောက်ပြီးတော့ရူပံတရာကဒီမျက်စိနားလျာကိုယ်စိတ်ရှိတော့ အာယု6ပါးလာပေါင်းစုံတိုက်ဆိုင်ပြီးမှအဲ့လိုပေါင်းစုံတိုက်ဆိုင်မြက်ကကိုမျက်စိအကြည့်ရုပ်ကိုလည်းဆက်ဆက်ကသုံးတယ်အတူတူပဲဗျဒါလေးပဲမှတ်ထားဖို့အဲ့တော့ဒီမျက်စိအကြည့်ရုပ်လေးကိုလည်းဘုန်းကြီးတို့ကဒီအဓိကကတော့ဒီမှာအာယု6ပါးနဲ့ဓာရ6ပါးပေါ့နော်ခန္ဓာဝိရိယ6ဓာရ6ပါးနဲ့အာယု6ပါးပေါင်းစုံတိုက်ဆိုင်မြက်ကအသိစိတ်9ပါးဖြစ်တာပဲဒါပဲနော် စကုဉ္ဉ္စေသောတာဝဉ္ဉ္စေကာနောဝဉ္ဉ္စေဝဉ္ဉ္စေကာယဝဉ္ဉ္စေမနောစေမနောဝဉ္ဉ္စေစိတ်ကအဲ့မှာနှမျိုးခွဲဟောဆိုစသကတော့ကတော့မနောဝဉ္ဉ္စေတာမှပဲပြောပါခုနလိုဝိတိဇာတွေဝိတိတွေပါလေ့လာတဲ့အခါမှာအသေးစိတ်မနောစိတ်ကတစ်မျိုးမနောဝိညာဉ်စိတ်ကတစ်မျိုးဒီလိုခွဲသွားတယ်နော်အဲဒါအာယုန်နဲ့ဒါရပေါင်းစုံတိုက်ဆိုင်မြေကအာယုန်နဲ့ဝတ္ထုပေါင်းစုံတိုက်ဆိုင်မြေကကိုယ့်ရဲ့မျက်စိအကြည့်ရုပ်ကိုလည်း တရားရှုမှတ်နိုင်တယ်ဒီမှာနော်ရှက်ခုံပြီးတော့သူ့နဲ့ပေါင်းစုံတဲ့ယူပါယုံဒီယူပါယုံကိုလည်းဟုတ်လားမှတ်နိုင်တယ်ဘာမှမလဲစက္ကုံနေသတော်ဒုက္ခတော်နတ္တတော်ဝိပဿနာဝိပဿနာရှုနိုင်ရူပေနေသတော်ဒုက္ခတော်နတ္တတော်ဝိပဿနာပြီးကိုယ့်ရဲ့မျက်စိအခြေယုံလေးအာယုံနဲ့အစဉ်ပေါင်းစုံတိုက်ဆိုင်လာပြီးတဲ့အခါမှာကိုယ့်ရဲ့မျက်စိအခြေယုံလေးကိုလည်းနေသဒုက္ခနတ္တမြောင်မှတ်ရတယ် မမှတ်ရင်ဘာဖြစ်လဲဟောငါမြင်တော့လဲသူမြင်တာပဲဒါမျိုးတွေဖြစ်ကုန်ဒီမှာတော့အဲ့လောက်တွေပြသွားနော်တကယ်တမ်းကျတော့ဘုန်းကြီးတို့ဆတ်စကတုတ်လေးဒီနားလေးဒီဒီဟာကြီးတွေမလို့တော့ညာဘက်ကဆရာမလို့တော့ဆတ်စကတုတ်လေးနည်းနည်းပြဒါလေးနဲ့နိုင်ရှင်ပြီးပြောအတူတူပဲဒီဒီဟာတွေနဲ့နော်ဆတ်စကတုတ်နဲ့အဲ့တော့ရှုမှတ်ဖို့ရာကကိုယ်မျက်စိကိုလည်းနေသဒုက္ခနာတမြောင်ရှုနိုင်တယ် ထာလိပန်ဒါလည်းပြောသွားပြီးတော့ကိုမြင်နေရတဲ့ဆင်းယူပါဝင်မှာလည်းနေစာဒုက္ခနာတမြောင်မှတ်နိုင်တယ်နောက်တစ်ခုကအဲ့ဒီနှစ်ခုပေါင်းစုံရင်ကြောင့်ဖြစ်လာတဲ့စိတ်နော်မြင်သိစေကြားသိစေအနံသိစေဒီစိတ်တွေသုံးဖို့အတွေ့စိတ်ဒီစိတ်တွေကိုလည်းနေစာဒုက္ခနာတမြောင်မှတ်နိုင်တယ်ဒါပြောသွားတယ်နော်ကိုမျက်စိကြည့်တတတိနဲ့ရှုမှနော်တရားတရားကိုပြောတယ် ခုနကပြောနေရတဲ့ဒီဇာလေးအချင်းကျုပ်တာသိထားလိုက်နော်ခုနကဒီမှာဘုရားကသကုတုသောတာဝတ္ထုကာနာဝတ္ထုစေငါဝတ္ထုကာယဝတ္ထုဟရိယဝတ္ထုဒီလိုဟောသွားတယ်ဝတ္ထုကို6ပါရူပံသတ္တံခန္ဓာရတယုဓမ္မယုဘုဒ္ဓဘုံဓမ္မယုနော်ဒီလိုဟောသွားပြီးတော့မှမြင်သိစေကြားသိစေသကုဉ္ဉ္စေသောတာဝဉ္ဉ္စေကာနာဝဉ္ဉ္စေစေဝဝဉ္ဉ္စေကာဝဉ္ဉ္စေမနောဝဉ္ဉ္စေခုနပဋ္ဌာန်းပါဠိတော်နဲ့ရှင်ကြီးတရားလေးနည်းနည်းခြုံကြမယ်ပဋ္ဌာန်းပါဠိတော်ကြတော့ ဒီစက္ကုဝတ္ထုယုတ်တွေကိုလည်းစက္ခုံနေသတော်ဒုက္ခတော်အနတ္တတော်ဝိပဿတိဟောခုနပဋ္ဌာန်းပညာဝါဒပါဠိစက်သိခါဝဘုဒ္ဓဇေနာစက္ခုံအနေသတော်ဒုက္ခတော်အဲဒါလေးပြောဒါလေးဒါလေးနဲ့ဒီဒီဟာနဲ့အတူတူပဲနော်ဘုရားပညာဝါဒဟောတာနဲ့ဟောဒီဆတ်စကတုတ်တာဟောတာနဲ့အတူတူပဲဒါမျက်စိလည်းမှာဆိုဒါရှင်းပြဒီဒီ ပဋ္ဌာန်းမှာဟောတာနဲ့တူပဲဒီမှာကြပဋ္ဌာန်းမှာကြရှုမှတ်ပစ္စယနေတာကြရှုမှတ်နဲ့ဒီမပါဘူးပညာဝါဒအကြတော့ဒီမှာဝိပဿနာရှုမှတ်နဲ့ဒီတန့်ဟောသွားအဲ့မှာကြည့်လိုက်ခုနဇရာကွက်လေးကိုလည်းကြည့်ရမယ်နော်အဲ့မှာပြောချင်တာကသကုပတာရာယုတ်သကုဝုထုယုတ်ဆိုတာသကုပတာရာယုတ်ဝုထုယုတ်လေးဒါလေးနော်အဲ့ဒီဟာလေးရယ်အဲ့ဒါကြည့်လိုက်ဒါနိဗ္ဗာန်ရုပ်ထဲမှာပါတယ်အဲ့ဒါလေးက အဲ့ဒါလေးကိုဘုန်းကြီးတို့ဒီမျက်စိကြည်ယုတ်လေးကိုဝိပဿနာတတိနဲ့ညာနဲ့ရှုလိုက်တဲ့နေစာတော့ရှုတဲ့စိတ်ကကုသိုလ်စိတ်ပဲနော်ဝိပဿနာရှုတဲ့ဆိုကုသိုလ်စိတ်ဉာဏ်ပိုင်းမာကုသိုလ်ဉာဏ်တံပြုတ်စိတ်ဉာဏ်မပိုင်းမာကုသိုလ်ဉာဏ်ဝိပြုတ်စိတ်ပဲဒီမှာကြည့်လိုက်နော်ခုနကသက္ကုပ္ပတာရယုတ်တရားဗျာကတယုတ်တရားဆိုရင်ဗျာကတဆိုကုသိုလ်မဟုတ်အကုသိုလ်မဟုတ်တဲ့တရားကိုဗျာကတခေါ်တယ်။ဒါရပြောရင် ဝိဘက်ရဲ့ကရိယာရဲ့ရုပ်ရဲ့နိဗ္ဗာန်ရဲ့ဖြာကတာဒီနေရာမှာကတော့ပုရိသတာပစ္စည်းဆိုတာကတော့ခုနနိဗ္ဗာန်ကို16ပါးနဲ့ပဲဆိုင်တယ်စကုဆိုတဲ့ရုပ်လေးရပြကတဒီစကုရုပ်လေးကိုခွန်ကြီးတို့ကဝိပဿနာရှုတယ်ဝိပဿနာရှုတော့မာကုသိုလ်ညာမာကုသိုလ်စိတ်ဖြစ်မယ်အဲကြောင့်မို့ပြကတော်ဓမ္မောကုသလာတဓမ္မတာပုရိဇာတပစ္စေမပစ္စယောအာပုရုဇဉ်ပုဂ္ဂိုလ် သိခါပုဂ္ဂိုလ်ဖြစ်မှဆိုရင်ဘုန်းကြီးတို့ကြတော့ဒေတာဒါဒါအတွက်ရည်ရွယ်ပြီးတော့သိခါဝဘုဒ္ဓဇနာဝသက္ခုအနေစာတော်ဒုက္ခတော်နာတတော်ဝိပတ္တိသက္ကုပ္ပဒါရုပ်လို့ဘယ်သူနဲ့တိုက်ဆိုင်ယူပါအောင်နဲ့ပေါင်းစုံတယ်ရူပေနေသတော်ဒုက္ခတော်နတ္တတော်ဝိပဿန္တိဝိပဿနာရှုတာဒါ ဗျာဂရောဓမ္မောကုသလတဓမ္မတာပုရိဇာတပိစိဏပိစီောဖွင့်ဆိုသွားတာသကုပတာရာယုံနဲ့ရူပါယုံဒီလို ရှုဖို့လိုသလိုသောတာပတာရာယုံနဲ့တတ္တာယုံလည်းဒီလိုရှုဖို့လိုဒီမှာတော့ဝိညာဉ်စိတ်ရှုမှတ်ဒီနည်းမပါဘူးဝိညာဉ်စိတ်လည်းရှုမှတ်ရမှာပါပဲနော်သောတာပတာရာယုံဘုရားပါဟောလဲဒီမှာသောတံခုနတိုင်းပဲနေဇာတော့ဒုက္ခတော့နာတတော့ဝိပဿနာ သောတာပတ္တရာယုံနဲ့တတ္တအတ္တယုံလေးပေါင်းစုံတိုင်းအတန်အာယုံလေးပါတတ္တိနေသာတော့ဒုက္ခတော့နာတတော့ဝိပဿတိဆိုလိုရင်းတော့ဒီနာအကြည်ယုံလေးပုံမှာလဲရှုမှတ်နိုင်တယ်နေသာဒုက္ခနာတဟိုကြားတဲ့အတန်ပေါ့အခုဘုန်းကြီးတန်နားထောင်နေဘုန်းကြီးရဲ့အတန်ယုံလေးကိုလည်းနေသာဒုက္ခနာတမြင်အောင်မှတ်နေသာဆိုပေါ်ပြီးပြောဖြစ်ပြီးပြောပေါ်ပြဒါဝိပဿနာရှုနေဒီလောက်ဆိုနားလဲဒုက္ခဆိုတာက မလိုချင်တဲ့တန်ကိုခံခက်တဲ့ဒုက္ခဆိုမလိုချင်တဲ့မနစ်သက်တဲ့ဟာမျိုးဒုက္ခအနတ္တဆိုကိုပြင်းလို့မဖြစ်ဘူးသူပြင်းလို့ဖြစ်လို့အကြောင်းထိုက်ဆိုင်တာဖြစ်ပေါ်လာတဲ့သဘောအနတ္တလည်းမြောက်မှအဲ့ဒီလောက်တင်လားဆိုတော့ဟောဘူးတော့ဒီနှစ်ခုပေါင်းစုံရင်ကြောင့်တော့ကဝိညာဉ်စိတ်တွေလည်းဒီမှာသကုံဉ္စသောတာဝိညာဉ်စိတ်ကာဏဝိညာဉ်စိတ်ဒီမျက်စိစိတ်ကိုလည်းဒီမှာတော့အဲ့ဒီဟာတွေရှင်းမယ်နော်အဲ့ဒါတွေရေးမတော့ ဒီမှာဒီအဲ့ဒါကြတော့ပစ္စယနေတာကုန်ပါတယ်နော်သကုဉာဏဓာတုရသကုဉ္ဉ်စိတ်ကိုလည်းမှတ်ရမယ်ဉ္ဉ်စိတ်ဒီသကုဉ္ဉ်စိတ်လေးကိုအဲ့တော့ဘုန်းကြီးတို့တစ်ခါတစ်ခါမှတချို့နည်းတွေကြတော့ရှင်းရှင်းလင်းလင်းမရှိဘူးပေါ့ဗျာယောဂီတွေမျက်စိလည်းတတ်ဟောမြင်မြင်နဲ့မှကြားရင်ကြားတယ်မှအဲဆရာမလေးတော့ဘုန်းကြီးကိုမေးခဲ့ဘူးဆရာတော့မြင်မြင်မှကြားရင်ကြားတယ်ဘာလို့အာယုံပြုမှမလဲဒါပြန်လာတတ်တယ် သူဒီဆာစကတုတ်တွေမနာဘူးဒီပဋ္ဌာန်းတွေမလေးလာဘူးလို့တဲ့ဒါပြောတာအဲ့တော့ဒီမှာမြင်မြင်နဲ့မှတ်ဆိုတဲ့နေရာမှာကိုယ်မျက်စိကြည့်ရုံလည်းမှတ်နိုင်တယ်အစင်းယူပါရုံလည်းမှတ်နိုင်တယ်မြင်သိစိတ်ကိုလည်းမှတ်နိုင်တယ်ကြားရင်ကြားတယ်မှတ်ဆိုတဲ့နေရာမှာလည်းဒီသုံးမျိုးလုံးပေါ့ကိုယ်စိတ်ကဘယ်မှာအာယုံရောက်နေလဲဘယ်မှာအာယုံပြုတ်နေလဲနားကိုရောက်နေသလားအတန်ကိုရောက်နေသလား ကြားသိစိတ်ကိုရောက်နေအဲ့ဒါကိုမှတ်နော်ထင်ရှားတယ်ဒါမျိုးမှတ်နော်မမှိုင်တော့နောက်ကဖတ်တာဝေဒနာတဏဒီဟာတွေပပရိသမှုပါလဲသွားတယ်ဒီလိုမှတ်မယ်ပြီးတော့အနန္တိစိတ်ဖြစ်ကြောင်းတရားအနန္တိစိတ်ကြပါလေနှာခေါင်းကြည်ရုပ်ရှိမယ်ပြီးတော့ဗာလေကာနာယုအနတ်အာယုရှိမယ်ဂာနာအတွက်ဂာဂာနာပဒါရယုဂာနာဝုထုယုအတွက်ဘုရားပါဟုတ်တယ်ဂာနံ နေသတော့ဒုက္ခတော့နတ္တတော့ဝိပတ္တန်ဒီခန္ဓာယုံကိုခန္ဒီနေသတော့ဒုက္ခတော့နတ္တတော့ဝိပတ္တန်ဒီခန္ဓာပတ္တာယုံနဲ့ခန္ဓာယုံလေးကပတ္တာယုံဖြစ်တဲ့အတွက်ဒါကတော့ဓမ္မဟုတ်ပတ္တာယုံနဲ့ဝိတရားယုံဖြစ်တဲ့အတွက်ဒါကတော့ဓမ္မနောက်က ရှုမှတ်တဲ့စိတ်လေးကဘာလဲဆိုတော့ ကုသိုလ်ဝိပဿနာရှုပြီးဆိုတော့တတိနဲ့ညာနဲ့ရှုမှတ်တဲ့တော့မာကုသိုလ်ညာနာပံပြုတ်ဉာဏ်ပိုင်းမာကုသိုလ်ညာနာဆိုဉာဏ်မပိုင်းတော့ဝိပြုတ်စေဒါကြောင့်ဉာဏ်လေးနဲ့ထည့်ပြီးရှုမှတ်နေအောင်ကြိုးစားအဲကြောင့်ဗျာရောဓမောကုသလတဓမ္မတပုရိဇာတပစ္စည်းနော်ပြအကုန်လုံးပေါ့ဗျာဒီတိုင်းမှာတာမယ်နော်အဲ့တော့ပတာရငါးခုလုံးဟောဇိန်ဝံကာယံနေဇာတော်ဒုက္ခတော်နတ္တတော်ဝိပတ္တန္တိဓာတ်တိဘုဒ္ဓဘေ နေသတော့ဒုက္ခတော့နာတ္တတော့ဝိပဿန္တိသင်္ကမဟောဟရိယဝုထုယုတ်တွေဒီမှာတိတံဟောတာဒီဟရိယဝုထုယုတ်ပေါ်မှာမိတည်ပြီးတော့ခုနဘုန်းကြီးတို့မနောဝိညာဏတကဖြစ်မနောတမနောဝိညာဏတကဖြစ်တာဟုတ်နော်ဒီပေါ်မှာနေဒါတွေကကြိုဖြစ်တဲ့အတွက်ဒါကိုလည်းဟရိယဝုထုယုတ်တွေကိုလည်းမှတ်နိုင်တယ်နေသတော့ဒုက္ခတော့နာတ္တတော့ဝိပဿန္တိပြီးတော့ဒီမနောတမနောဝိညာဉ်တ စိတ်ပေါ့နော်ဒီစိတ်ကိုလည်းမှတ်နိုင်တယ်ဒီဒီဟာတွေပေါ့အနောဒါမနောယံဒါကြောင့်ဘုန်းကြီးတို့ခုနပြောခဲ့တဲ့ဒီနေရာမှာဇကုဝိညာဉ်စိတ်ဆိုတာလေသူကတတ်မှတ်ချက်ရှိတယ်နော်ရူပါယုံမဲ့မြင်နိုင်တယ်ဉာဏ်တွေမြင်သိစိတ်မမြင်တာသောတာဝိညာဉ်ကတတံအတံပဲကြားနိုင်တယ်အနန္တစိတ်ကလည်းခန္ဓာဝိညာဉ်စိတ်ကလည်းခန္ဓာအနတ်ပဲသူသိနိုင်စာသိစိတ်ကလည်းရတာပဲသူသိနိုင်တယ် ကိုဒီစိတ်ကလည်းအတွေ့အထိအာယုံပဲသိသိနိုင်ဟောဒီမနောဝိညာဉ်စိတ်ကြတော့ဟုတ်လားအကုန်လုံးသိနိုင်လူပေါင်းသားတော်ခန္ဓာကိုယ်နဲ့နှံ့ပြီးတော့တွေးတယ်မှာအာယုံပြုလို့ရနော်ဒီအကုန်လုံးပေါ့ဒါကြောင့်မို့ဒီမနောဝိညာဉ်စိတ်ကရှုမှတ်တဲ့နေရာအရာအကျယ်ဆုံးပဲဉာဏ်တွေကသူကန့်တတ်ချက်တွေရှိတယ်အာယုံဒီမနောဝိညာဉ်စိတ်ကြတော့ဘာလာလဲကန့်တတ်ချက်မရှိဘူးအာယုံလည်းကန့်တတ်ချက်မရှိဘူးအာယုံအလုံးကိုလည်းသူအာယုံပြုတ်နိုင်တယ် ကာလအားလုံးကိုလည်းသူအာရုံပြုနေဒီမနှောရင်စိတ်ကကျဲနော်ဒီဟာဒီအဖြစ်များတို့ထိုင်နေတဲ့ချိန်ဟောဒီမှာကြတော့ဘုရားအများကြီးဟောတာဒါဇံပင်ရှင်ရတဲ့ပုဂ္ဂိုလ်များဒိဗေနသကုဏရူပံပတ္တန္တိကိုယ့်ရဲ့နော်မျက်စိဒိဗသကုပင်ရှင်နဲ့ရူပံအစိမ့်ယူပါကိုလှမ်းမြင်ယူပါရောငကောရှိပြီးသားကိုဒိဗသကုပင်ရှင်နဲ့ဇံဝင်စားလိုက်တဲ့ဒိဗသကုပင်ရှင် ရအောင်ဆရာအထုတ်လိုက်တယ်ဒီဒိဗ္ဗစုဝိညာဉ်ဒီအာယုံလှမြန်လိုက်တာနတ်ပြည်အာယုံကြည့်မလားဗြဟ္မပြည်အာယုံကြည့်မလားဒါမျိုးပေါ့ငရေအာယုံကြည့်မလားလှန့်ကြည့်လို့ရအတန်နေနော်အတန်ကလည်းငကိုရှိပြီးသားအတန်တွေကိုလည်းလှန့်ပြီးတော့အာယုံပြုလို့ရနော်ဒီနာနာနဲ့ပေါ့အဲ့လိုမျိုးပါတာနော်ဒီဘုဒ္ဓယုတ်တွေကိုအကြောင်းပြုပြီးစကုတ္တသောတာဝတ္တကာဏဝတ္တဇေဝဝတ္တတွေကိုအကြောင်းပြုပြီးတော့ တတိနဲ့ဉာဏ်နဲ့နေမယ်ဆိုရင်ဒါကုသိုလ်ဖြစ်တော့ဗျာတတိဉာဏ်လွတ်သွားရင်ဟောခွင်တို့အကုသိုလ်ဖြစ်တဲ့အောက်ကိုနည်းနည်းကြည့်မယ်နော်ဟောဒီမှာကြည့်လိုက်ဟောဟောပေါ်ပြန်တယ်လားအဲဒါတွေဒါတွေရပြီရပြီတရားတွေဒီဘုန်းကြီးတို့ကမျက်စိနဲ့ယူပါယုံပေါင်းစုံတိုက်ဆိုင်မိလာတဲ့အခါမှာမရှုမှတ်ရင်ဘာဖြစ်လဲဟောကလေးလေးဆိုမျက်စိလေးတွေအကြောင်းမျိုးစုံချဲပြီးသဘောကျ လက်တောင်တူလေးတွေတက်ဟုတ်လားအလားကြောင့်ကိုယ်စိတ်ကိုကိုယ်မျက်လုံးကိုသဘောကျစက္ခုံအတ္တာရီဒီပိဏတိမရှုပတ်တဲ့ပုဂ္ဂိုလ်ကြောင့်သဘောကျနေတာပဲကိုယ်မျက်စိလေးကိုပါဗျာငါမျက်စိလေးကလှလိုက်တာငါမျက်လုံးလေးကလှလိုက်ရာဂောဥပ္ပစ္စတိမရှုမှရင်အကုသိုလ်ဖြစ်တာပဲမျက်စိကငကောရှုပြီးသားရှိပြီးသားမျက်လုံးကောမရှုမှတ်တဲ့ကရာဂုဒါကြောင့်ပုရိသတာပစ္စည်းခေါ်တယ်နော်အဲ့တော့ဒီမျက်စိလေးပေါ်မရှုမှတ်တော့ နှစ်သက်မှုဆွဲလန်းမှုဖြစ်တယ်လို့ငါမျက်စိပဲသူမျက်စိပဲဘာသူဘာယောက်ျားမိန်းမထင်မှတ်တဲ့ဒိဋ္ဌိရလည်းဖြစ်တာဒီမှာတော့ဒိဋ္ဌိဖြစ်လာတော့အမှန်တရားကြမသိဘူးအမှားတရားတွေဝိသေကိစ္စတရားတွေပေါ့တန်တရားတွေဖြစ်ကုန်တယ်ပေါ့နော်တရားပေါ်မှာလည်းတန်တရားရှိတရားပေါ်မှာလည်းတန်တရားရှိနော်တချို့ဆိုရင်ဒီဘုရားစီဘုရားလက်ထက်ကလည်းရှိတာအလှပသိဉာဏ်နိုးတဲ့ပုဂ္ဂိုလ်ဘုရားက ဥနာတိအကြောင်းနေယုတ်ဒီရဲ့မမြဲတဲ့ဆင်းရဲတွေအကြောင်းနေဟောတော့သူကမလာဘူးလေဘုရားဘောမှာမယုံဘူးပေါ့ဘုရားဘောမှာမယုံဘူးပေါ့သံဃာဘောမယုံဘူးပေါ့ကိစ္စကိစ္စလည်းဖြစ်တာမယုံဘူးဆိုစိတ်တွေပြန့်လွင့်မှုလည်းဖြစ်တာမကြိုက်ဘူးပေါ့ဗျာဒေါမနတကိုမလာဘူးပြောမကြိုက်တော့ဘူးအဲဒေါမနတလည်းဖြစ်တာဒါမရှုမှတ်ခြင်းကြောင့်တတိလွတ်နေခြင်းကြောင့်ဘုန်းကြီးတို့တွေဒါကလည်းဖြစ်မယ် ဒိဋ္ဌိလည်းဖြစ်မယ်ဝိသိကိစ္စလည်းဖြစ်မယ်ဒေါသလည်းဖြစ်မယ်ဥဒိစ္စလည်းဖြစ်မယ်နော်လူပါယုံနဲ့သကုပ္ပတာယုံနှစ်ခုလုံးမှတ်ရမှာမမှတ်ရင်အဲ့ဒါအကုန်ဖြစ်မှာနော်အတန်နဲ့နားပေါင်းစုံတိုက်ခြင်းဒီအတန်ကိုလည်းရှုမှတ်ရမယ်အရှုမှတ်ရင်တော့ဒါဘုသူတမ်းမယ်ဘဝတမ်းမယ်ဒီနားလေးကငါနားလေးဟုတ်လားခုဆိုငဇန်သီးတွေတက်အမျိုးသားတွေကစားလှလှပပနားလေးတွေတလိုက်ကြတယ် အဲလိုကိုနားကိုယ်ပေါ်မှာလည်းနှစ်သက်တာပဲနော်အတန်အာယုံပေါ်မှာလည်းနှစ်သက်တာပဲနော်အစင်းအာယုံပေါ်မှာလည်းနှစ်သက်တာဟုတ်လားမျက်စိနဲ့အစင်းရူပါယုံပေါ်ကိုမျက်စိနှစ်သက်တယ်လို့မြင်ရတဲ့အစင်းပေါ့ဒီပေါ်လည်းနှစ်သက်တာပဲမြို့သားမြို့သမီးမြို့သမီးကမြို့သားနှစ်သက်မြို့သားမြို့သမီးနှစ်သက်ဒါမှမဟုတ်ဘောအသစ်ဆန်းအာယုံမှန်ကကုန်နှစ်သက်တာပြောမရှုမှတ်ရင်မျက်စိနာလျာကိုယ်စိတ်ပေါ်မှာလည်း ယာကဒိဋ္ဌိဝိသိကိစ္စပုရိသဒေါမနတာဖြစ်မှာပြီးတော့ရူပံတတော်ခန္ဓာရတံဘုရားဘောင်တွေပေါ်မှာလည်းအာကလည်းဖြစ်မှာပဲဒိဋ္ဌိလည်းဖြစ်မှာဝိသိကိစ္စဖြစ်မှာဥရိစ္စဖြစ်မယ်ဒေါမနတာဖြစ်ဒါဘုရားရှင်ကိုယ်တိုင်ခေါ်သွားတာပညာဝါဒရှုမှတ်တဲ့နည်းနဲ့တူတယ်ဒါတတိလွတ်လို့တတိညာလွတ်လို့မရှုပတ်တဲ့နေလို့မျက်စိနာလေးကကိုယ်စိတ်ပေါ်မှာယာကဖြစ်တာ ဒိဋ္ဌိပြည်တော်ဝိသိကိစ္စပြည်တော်ဥရိစ္စပြည်တော်မနာတပြည်မရှုမှတ်တဲ့အတွက်တတိညာလွတ်နေတဲ့အတွက်ဒီအာယုံ6ပါးပေါ်မှာဒါကလည်းဖြစ်မယ်ဒိဋ္ဌိလည်းဖြစ်မယ်ဝိသိကိစ္စလည်းဖြစ်မယ်ဥရိစ္စလည်းဖြစ်မယ်တော်မနာတလည်းဖြစ်မယ်ဒါတွေဖြစ်နေမှာမရှိမှတ်တဲ့အတွက်ဒီဝိတုယုတ်ကိုအကြောင်းပြုပြီးအာဟုသူတရားတွေဖြစ်တာပေါ့ဗျာဒါကိုမိတ်တော့ဒါကဘုန်းကြီးတို့ပုရုဇဉ်သောတာပန်တရားကံပုရုဇဉ် ပုဂ္ဂိုလ်အတွက်ဘုန်းကြီးဘုရားခုနပါဟုတ်လေဥထုပ်စနာဝါဒီလိုဟောသွားသောတာပန္နရာကံကြတော့တက်ခါဝါဒီလိုဟောအဲဒီမှာပြောစရာရှိတာကယဟနာဖြစ်တိုင်းတချို့ကမရှုကောင်းဘူးလို့ထင်တယ်ပုတ်ဘူးယဟနာလည်းရှုရတာပဲလတ္တမပါတိဝင်စားတာပဲဝိပဿနာရှုပြီးမှဒီပလတ်ဟောကဝင်စားလို့ရတာ ဝိပဿနာမရှိဘဲချက်ချင်းဘုံတိုင်းဗလာသမဘာဝင်စားလို့မရဘူးသူအစဉ်တိုင်းသွားအဲတော့ပုရုဇဉ်သောတာပန်တရားကများမှာလေဒီယုတ်တရားနံတရားဘောတုဒီသုသောတာကနာစေဝခါယအရိယဝတ္ထုရူပံသတ္တံသာနာယသာတာဘုရားဘုဒီတရားတွေရှုရတာပဲချုပ်ပြောရင်တော့ယုတ်နံတရားတွေရှုရတာပဲနော်ဒီတရားတွေပေါ်မှာရှုရတာယုတ်နံတရားတွေပေါ်မှာဒါချုပ်လိုက်နေယုတ်နံနံတွေပေါ့နော်ခုန လူပေါင်းဒီဝိရိယ6ပါးအာယုံ6ပါးပေါ့နော်ကာယဒီဒီဒီတိုင်အောင်တော့ယုတ်တရားတွေပေါ့ဉာဏ်တော့နံတရားတွေပေါ့ယုံနဲ့နံနဲ့ပဲပြောရရင်တော့ဝိရိယ6ပါးအာယုံ6ပါးဝိညာဉ်6ပါးဒီတရားတွေပုရုဇဉ်သောတာပန်တရားကံများတဲ့ဒါရှုရတာပဲရဟန္တာတဲ့ဒါပဲရှုရတာပဲဘုန်းကြီးတို့အရင်ကဟောပြီးပါပါပြီသင်ပြီးပါပါရှင်သာရိပုတ္တရာကို ရှင်မကုဋ္ဌိကမထေရမြတ်ကြီးကမေးတယ်ရှင်ဖျားပုရိသင်ပုဂ္ဂိုလ်ကဘာကိုရှုရမလဲဆွဲလနေတဲ့ယုံနာ၅ပါးယုံနာနှစ်ပါးခန္ဓာ၅ပါးရှုရမယ်ချက်လိုက်ရင်ယုံနာနှစ်ပါးခန္ဓာ၅ပါးယုံနာနှစ်ပါးကိုချက်လိုက်ခန္ဓာ၅ပါးဒီတဲ့ချိန်အာယနာ၁၂ပါးဒီတဲ့ချိန်ဓာတ်၁၈ပါးပြည့်သွားဒါကြီးရှုရတာပဲပုရိသင်လည်းဒီတရားတွေရှုရတာဒါဆိုပြသောတာပန်တရားကနာကောင်းပါဒီတရားတွေပဲရှုရတာပဲ ရဟနာဘောဗျာရဟနာလည်းဒါပဲရှုပါရဟနာလည်းရှုပေါင်းကရှုတယ်နော်ဒီဒီပညာဝရပါဠိတော့ပထမဆုံးကစာပြလိုက်မယ်ဒီဘယ်ဘက်ချောင်းအဝါယုံပြတာအပေါ်ကိုတင်လိုက်တော့အပေါ်မှာဆွဲကြည့်လိုက်အဲဒီမှာကြည့်လိုက်အရဟာရဟနာများလည်းပါရှုရလဲဒါပဲရှုရတာပဲမျက်စိနဲ့အစိမ့်ယူပါအောင်တိုက်ဆိုင်လဲမျက်စိလည်းနေစာဒုက္ခနာတမြောင်ရှုရတာပဲ အစင်းယူပါယုံလည်းနေသဒုက္ခနာတမြောင်ရှုရတာအတူတူပဲနော်ဘုရုဇဉ်လည်းဒါပဲရှုရမယ်သောတာပန်လည်းဒါရှုသရဂံလည်းရှုနာဂံလည်းဒီဟာပဲရှုရဟန္တာလည်းဒါပဲရှုရတာပဲအလိုရှုရမလဲဒီဝိရိယ6ပါးကိုသကုသောတာဂါနာစေဝါကာယနော်ဒီအရိယဝတ္ထုပေါ့အဲ့ဒီတိုင်းဘာဖြစ်အနေစာဒုက္ခအနတ္တမြောင်ရှုရူပံသရဂါနာရသဗုဒ္ဓဘာဒါတွေကိုလည်းအနေစာဒုက္ခအနတ္တမြောင်ရှု ဝုထုဒီမှာဝုထုယောကိုတိတာဟောသွားတယ်အဲတော့မှတ်ထားဖို့ရဟန္တာဖြစ်လဲဒါပဲရှုရမှာပဲမသိမချင်းရှုနေရမှာရဟန္တာများကြတရားကိုရှုပြီးတော့ဖလားသမပန်းနဲ့နေသွားတော့ဘောနော်အဲတော့ဒီအရှုကသကုဝုထုဝုထုယော6ပါးတို့အာယု6ပါးတို့စောစီရတဲ့ကြိုဖြစ်နေစိတ်တရားကနောက်မှ ဖြစ်တဲ့အတွက် သကုဉ္စိတ်ဖြစ်ဖြစ်သောတာဉ္စိတ်ဖြစ်ကာနဉ္စိတ်ဖြစ်ဇေဝဖြစ်ကာဝဉ္စိတ်မနောဉ္စိတ်နောက်မှာဖြစ်တဲ့အတွက်ပုရိသတာတတ္တိဖြင့်ကျေစုပြုတယ်ဒီလိုမှတ်ထားအဲတော့ဒီနေ့ပုရိသတာပစ္စည်းဆုံးသတ်မယ်ဒီပုရိသတာပစ္စည်းကိုလေ့လာတဲ့အခါမှာခွန်ကြီးတို့စိတ်ထဲမှာမှတ်ထားပါပါလေဝိရိယ6ပါးကိုမျက်စိနာလျာကိုစိတ်အရိယဝတ္ထုပေါ့သကုဝတ္ထုသောတာဝတ္ထုကာနဝတ္ထုဇေဝဝတ္ထုကာယအရိယဝတ္ထုအာယု6ပါး ရူပအောင်တရောခန္ဓာရတာယောဘုရားဘောင်ဓမ္မယောဓမ္မယောဆိုတဲ့နေရာမှာတော့ပစ္စုပန်နိဗ္ဗာန်ယောဒီဟာပဲရတယ်ဓမ္မယောအလုံးယူလို့မရဘူးဒီလိုမှတ်ထားမယ်နော်ဓမ္မယောဆိုတာကဒီရူပအောင်တရောခန္ဓာရတာဘုရားဘောင်၅ပါးလွဲဝိသယယော9ပါးလွဲတဲ့ဉာဏ်နိဗ္ဗာန်ယောနာရောက်တဲ့ကိုဓမ္မယောလို့မှတ်ပါဟိုအာရမဏပစ္စည်းလို့အကုန်ယူလို့မရပါဘူး အာယု6ပါးမှတ်မယ်ပြီးတော့ဝိညာဏတ6ပါးဒီသကုညာဏတသောတာဝိညာဏတခန္ဓာဝိညာဏဆိုစေဝဝိညာဏကာယဝိညာဏတဒီမှာတော့ဆက်စကသုံးမှာတော့မနောဝိညာဏတမနောဝိညာဏတကိုနှစ်ပိုင်းခွဲလိုက်မယ်ပင်စရဝဇာဏတမတိဆိုင်တွေကို မနောတကြံတဲ့စိတ်တွေကိုမနောဝိညာဏတအလိုခွဲမှတ်ပါဒါလောက်တော့သိထားမှာပေါ့ရှုခွင်းရှုခွက်အနေနဲ့ မျက်စိနာတွေကစကုဝတ္တုသောတာဝတ္တုကာနာဝတ္တုဇေဝဝတ္တုကာယဝတ္တုအရိယဝတ္တုဒါဟုလည်းနေသဒုက္ခအနတ္တမှားမယ်ရူပဝံတရံကာနာဝရတံကုဋ္ဌဝံဒါဟုလည်းနေသဒုက္ခအနတ္တမှားမယ်ပြီးတော့စကုဝိညာဉ်စေသောတာဝိညာဉ်စေကာနာဝိညာဉ်စေစကုဝိညာဏတ္တသောတာဝိညာဏတ္တဒီပစ္စယနေရတာလို့ရှင်ဘာနာဝိညာဏတ္တဇေဝဝိညာကာယဝိညာဏတ္တမနောတ္တမနောဝိညာဏဒါတွေကိုလည်းနေသဒုက္ခအနတ္တမြောင်မှားမယ်အဲ့လိုရှုမှတ်နိုင်ရင်ဒီပေါ်မှာ ငါတို့ကယောက်ျားမိန်းမအစိုးရပြုတ်သွားမှာပဲနော်ဒီသဘာဝတွေကို မြင်အောင်ရှုရတယ်နော်စကုပတာရာယုံရုပ်တို့ရုပ်သဘာဝမြင်အောင်ရှုရနာမ်ဆိုနာမ်သဘာဝမြင်အောင်ရှုရုပ်သဘာဝနာမ်သဘာဝတွေမြင်သွားရင်တော့ဒီပုံမှာဆွဲလန်းထားတဲ့ငါတို့ကယောက်ျားမိန်းမပျောက်သွားမှာပဲအဲ့ဒီလောက်ထိမြင်အောင်ရှုရတယ်ငါဆွဲပျောက်သွားငါပျောက်သွားငါမျက်စိပဲငါသားပဲငါသမီးပဲငါကြောင်းပဲဒီလောက်ထိပျောက်သွားရှုရတယ် ရုပ်တဘာဝနာမ်တဘာဝတွေမြင်အောင်ရှုနိုင်မှခေါ်သွားတာဒီမှာကြည့်လိုက်ရုပ်တဘာဝနာမ်တဘာဝတွေကျဘာမှပုဂ္ဂိုလ်တ attva ယောက်ျားမင်းဘာမှမပါဘူးပထမမှာဟောတာဒီဒီပစ္စည်းမှဆိုနော်ဒီလိုရုပ်တဘာဝနာမ်တဘာဝမြင်အောင်ရှုရင်ဘာဖြစ်မလဲငါတဘာယောက်ျားမင်းမှာ အတ္တငါကောင်အတ္တကောင်ဝိညာဉ်ကောင်ခေါ်တယ်ငါဆွဲဒိဋ္ဌိဆွဲပြုတ်သွားမယ်အဲ့ဒီကနေတစင်တက်ပြီးဩဒီတရားတွေဟာအကြောင်းကျိုးဆက်ဆက်ဖြစ်နေပါလားမင်းသိစိတ် ရှိတယ်ပေါ့နော်ဉာဏ်သိစိတ်ဖြစ်ဖို့အတွက်တရားရှိရအကြောင်းတရားတွေစကုတုယုံနဲ့ရူပါယုံပေါင်းစုံတိုက်ဆက်ပြီးဉာဏ်သိစိတ်ဖြစ်လာဟောဒါတွေအကြောင်းကျိုးဆက်ဆက်ဖြစ်နေပါလားပါဠိလေးရုပ်တကအကြောင်းကျိုးကိုယ်ရုပ်စေချင်တာဒါပဲဒီအကြောင်းကြောင့်ဒီကျိုးဖြစ်တဲ့သိစေချင်တာအဲ့ဒီလိုသိသွားရင်ဒီပုံမှာဟုတ်လားတဝုတယောကဖန်ဆင်းထားလို့ငါကြောင့်သူကြောင့်ဖြစ်တယ်လို့ထင်တာလေအလိုလိုကြွားကြသွားတယ် ဝိသေကိတာကြွားကွာသွားတော့ငကိုကအကြောင်းကျိုးဖြစ်နေတရားတွေကလက်မခံဘူးရှေးဝါနောက်ဝါဘဝတွေလည်းလက်မခံဘူးဒါမျိုးတွေပေါ့ဘုရားတရားတန်ခါပေါ်မှာလည်းလက်မခံနိုင်ဝိသေကိတာသဘောတည်းတိုင်းကြောင်းကျိုးသဘာဝတွေမြင်သွားမယ်တရားမြင်သွားရင်တရားလည်းမြင်မယ်တန်ခါလည်းမြင်မယ်ကြောင်းကျိုးသဘာဝတွေလက်ခံသွားရင်ရှေးဝါနောက်ဝါလက်ခံသွားမယ်အဲ့ဒါအဲ့ဒါကြောင့်မို့တရားထုတ်တဲ့ကောင်နံပါတ်1သဘာဝ လက္ခဏာမြောင်ကြည့်ပါသဘာဝလက္ခဏာဆိုတာရုပ်ဆိုရုပ်သဘာဝမြောင်ကြည့်နာမ်ဆိုနာမ်သဘာဝမြောင်ကြည့်ဒုတိယအနေနဲ့ကြောင်းကျိုးသဘာဝမြောင်ကြည့်အဲ့လိုသိအောင်မြောင်အထုတ်နိုင်ကြသဖြင့်ဝိပဿနာဉာဏ်နဲ့ဆင်ခြင်တက်ပြီးတော့မဉာဏ်ပုံဉာဏ်နိဗ္ဗာန်ကိုရလို့ရောက်တယ်နဲ့ရတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဘုရားပေးတဲ့ဆုနဲ့ပြည့်စုံရပါလို့ရှင်ဘုရားသာ